သာသနာတော်သေကရင်2569ခုလူတော်ဝဟာရကောဇာသေကရင်1383ခုပြသူလာပြည့်ကျော်2ရက်နေ့16ရက်တလ2022ခုသုံးအောင်လေးတရားစခန်းလေးမိမိတို့ ရရှိထားသောအချိန်လေးတွေကိုချမ်းသာရေးအတွက်လာရောက်လာတဲ့အချိန်မှာအလုံးပြည်ရင်းပြည်ပမြန်မာနိုင်ငံသူမြန်မာနိုင်ငံသားများနဲ့ပြည်ပနိုင်ငံသူနိုင်ငံသားများအဒီယာကိုမြန်မာမိသားစုများတရားအဖို့လေးရှိပါစေလို့ ဒီနေ့ယောဂီသူတော်ကောင်းများအားဝေဒနာကမ္မထာနဲ့ပတ်သက်ပြီးတော့ဝေဒနာနဲ့ငါမရောပါလို့ကောင်းစည်းတက်ပြီးဟောကြနာကြကြင်ညိုကြမှာဖြစ်ပါတယ်ဝေဒနာနဲ့ငါမရောပါဆိုတဲ့ကောင်းစည်းလေးကို ယူပြီးတော့ဘုရားတရားတော်မြတ်ကို ဟောကြနာကြကြင်ညိုကြမှာမို့ဒီမှာသရိပ္ပဏသုတ်တော်ကိုအရှိခံပြီးတော့ ဟောကြားရမှာမို့တရားတော်မြတ်ကိုဟောမိန်တော်မူသောဘုရားရှင်အားအာယုယူ၍ဗုဒ္ဓနုဒ္ဒတိပွားများကြမယ်ဘုရားအာယုပြုထနမောတတိပဒနာသုတ်တန္တဓမ္မတေတကတသမန္တံဗုဒ္ဓတ္တနမောမာသတိပဒနာ သုတ်တန္တဓမ္မတေတကတသမန္တံဗုဒ္ဓတ္တ သမန္တဗုဒ္ဓသမဘောင်းမပြဉ္ညယတံဖြင့်လေးတံသော သစ္စာတရားကိုကိုရောရင်ထိုးထွင်းသိမြင်တော်မူတတ်ပါပေထသောမဟာတတိပရဏသုတ်တနာဓမ္မတိတကတကာယဝေဒနာစိတ်ဓမ္မတတိပဒံ၄ပါးကိုရှင်းထားလို့မေညာဘုံညာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်ရောက်တရားပေါင်းကိုဩဘောညွန်ပြပေးသနာတော်မူခဲ့ပါသောမြတ်စွာဘုရားအား မေယမကမညာဘုံညာနိဗ္ဗာန်ချမ်းသာကိုလိုလားတောင်းတကြကုန်သောဘုရားတပည့်တော်တို့သည်နမောကာယဝစီမနောရှိလည်းရဲ့အင်းစလီညွကြလက်ဆုံးမူကားရှိခိုးဥညွကြပါတော်သည်မြတ်စွာဘုရားဘုရားဒုက္ခိတဟောထဒုက္ခမုံစတ္တ ဥပိ္ပဒကိုအစိမ့်နဲ့ပဲကျမ်းမှချမ်းသာခြင်းသည်ဟောတာဖြစ်ကြပါစေဒုက္ခဆင်းရဲခြင်းဒုက္ခအပေါင်းမှမုံစေတလွတ်ကင်းကြပါစေလို့မေတ္တာလေးပို့ပြီးတော့အရိယာဘုံမြတ်တာစွာထိုင်ညမြတတထိုင်ပြီးတော့ဘုရားရှင်ကဣသရိပဒံတရားတွေကိုပွားများရတဲ့အကျိုးခုနှစ်ပါးကို ဟောတာမဟောတော်မူထားတာရှိတယ် တရားအထုတ်တဲ့ပုဂ္ဂိုလ်ဟာအကျိုးခုနှစ်ပါးရရှိနေတယ်လို့မြတ်စွာဘုရားဗာပြောလဲဆိုဣဒဘေကဝေဘေခုအရိညကရောဝါရောကမူလကရောဝါသုံညကာရကရောဝါနိတိတိတိပင်လင်္ဂအာဘောဇိတ္တဥဇောကာယပဏိတာယပရိမောခံတတိဥပထပိတ္တ ကာယေတုကာယ ानु ပတိဝိဟရတိအာတာပိနောဇာတောဗျမနတထသကေကဝဗယံတိသဗ္ဗယတောပဇနာရိသယိတုဓမ္မဝေဒနာတုဝေဒနာ ानु ပတိဝိဟရတိအာတာပိနောဇာတောဗျမနတဝိရောပရံဒိဋ္ဌိမာရတေနသူရိယောဝဩဘသေယမန္တလိကံ စိတ်တေသူစေတနုပတိဝိရတိအာတာပိနော အာတာပိဇိုင်နောပြမနတအထသခင်ကဝဗျာတိတယတောခယံပစ္စယနာအဝေတိအတောပဇာနိုင်တိုက်တို့ဓမ္မအဲ့လိုတွဲပြီးတော့ဟောခဲ့တာလေးရှိတယ်ဓမ္မေသူဓမ္မနုပတိဝိရတိအာတာပိနောဇိုင်တောပြမနတဝိရုပရန္တိတတိမာရဒေနံသူရိယောဝဩဘသယမန္တလေးကံအဲ့ဒါလိုလည်းရှိတယ် လူရင်းအချုပ်ကိုလမ်းကြည့်တော့ကာယေသူကာယ ानु ဘာတိဝိဟာရတိအာတာပိတံပဇာနောတတိမဝိနည်းလောကေပိစ္ဆာတောမနတံဓမ္မိတုဓမ္မ ानु ဘာတိဝိဟာရတိအာတာပိတံပဇာနောတတိမဝိနည်းလောကေဝိဇ္ဇပိစ္ဆာတောမနတံစိတ်တေသူစိတ်တ ानु ဘာတိဝိဟာရတိအာတာပိတံအာတာပိနတံပဇောတမ္မတံတမ္ပဇာနောတတိမဝိနည်းလောကေပိစ္ဆာတောမနတံ ဝေဒနာသူဝေဒနာနုပါတိဝေဒတိအာတာဘေသံပဇာနောတတိမဝိညာလောကေဘိဇာဒေါမနတံကျင်းကြုံလေမင်းကျန်တို့သန္တရာကိုဘေးလို့ရှုမြင်တတ်ကြကုန်သောယောဂီပုဂ္ဂိုလ်သည်ယောဂီပုဂ္ဂိုလ်ဆိုတာသန္တရာကိုဘေးလို့မြင်တယ်တဲ့ တန္တရဗယံအခတိတိဘိက္ခုဘိက္ခုနှမျိုးအာဂါရိကဘိက္ခုနဲ့အာရအနာဂါရိကဘိက္ခုအာဂါရိကယဟန်နဲ့အနာဂါရိကယဟန်ကျင့်စေပုဂ္ဂိုလ်တွေကိုခေါ်တယ်တန္တရာကိုဘေးလို့မြင်တတ်တယ်ပစ္စုပန်ခန္ဓာတန္တရာခန္ဓာ ခန္ဓာမှန်သမျှတွေကိုဘေးလို့ပဲမြင်တယ်ယောဂီဆိုတဲ့ပုဂ္ဂိုလ်ဟာယဟန်ယောဂီဖြစ်စေလူယောဂီဖြစ်စေတတိထားကြည့်ပေါ့ဒီနေ့ယောဂီများကိုယ်ခန္ဓာကိုယ်အမြဲတမ်းအိုဘေးနဲ့တို့ရင်ဆိုင်နေကြရနာဘေးတို့ပြင်ရင်ဆိုင်နေကြရတယ်သေဘေးနဲ့ရင်ဆိုင်နေကြရတယ်ဒါကြောင့်မို့လို့ခန္ဓာကိုယ်ဟာဘေး ခန္ဓာဗယံတမနတ္ထိခန္ဓာနဲ့တူတဲ့ဘေးမရှိဘူးသိအန္တရာယ်များတယ်ခန္ဓာယံသူမျိုး၅ပါးနဲ့ဆက်ဆံနေရတာလဲတစ်မျိုး96ပါးသောယောဂဝေဒနာတို့ဖြင့်နှိစ္စခံနေရတာကလည်းတဖုံကိုကိုကိုသတိထားကြည့်ပေါ့တရားဆိုတာကိုယ်ခန္ဓာကိုကြည်တာ တို့ခန္ဓာကိုယ်ကြီးတို့ထမ်းထားရတဲ့ခန္ဓာတူအိမ်ကြီးအိမ်ဆိုးအိမ်ပြည့်ကြီးဒီလိုလဲသဘောပေါက်ဘုရားကအိမ်ဆိုးအိမ်ပြည့်လို့ပြောတယ်ခန္ဓာအိမ်ဆိုးတဲ့တဏှာတုအဝိဇ္ဇာတဏှာလက်သမားတီကဆောက်ထားတဲ့အိမ်တဲ့ခန္ဓာအိမ်ကြီးငါးပင်နဲ့အိမ်ကြီး ယောဝေဒနာတင်ညာသင်္ခါရဝิญဉ်တိဟုသောခန္ဓာ၅ပါးနဲ့စိုက်ထူထားတဲ့၅ပင်နဲ့အိမ်ပါအပြင်လောကမှာအိမ်တွေဆောက်ထားလို့ချင်းအဲ့ဒီအိမ်တွေကြာလာလို့ရှိရင် မလှမပဖြစ်လာတယ်လို့ပျက်စီးလာတယ်လို့ပေါ့ဒီခန္ဓာအိမ်ကြီးကလည်းထုံနည်းတူစွာပဲတဖြည်းဖြည်းနဲ့ပျက်စီးလာတယ်ညတိခန္ဓာသမဒုက္ခ ခန္ဓာသမဗျာဏတိခန္ဓာနဲ့အတူသောဘေးမရှိဘူးခန္ဓာနဲ့အတူသောဒုက္ခမရှိဘူးဒါအရိယာမျက်လုံးနဲ့ကြည့်လို့မြင်တာဘုရုဇဉ်မျက်လုံးနဲ့ကြည့်လို့တော့မမြင်ဘူးဘုရုဇဉ်မျက်လုံးနဲ့ကြည့်ရင်တော့ตายရစရာလိုမြင်မယ်ဝမ်းသာစရာလိုကြီးမယ်ပျော်စရာလိုမြင်မယ် သားနဲ့သမီးနဲ့လင်းနဲ့မယားနဲ့ညီနဲ့ကိုမောင်နဲ့တော့မိသားစုအစအစအရာအဆင်ပြေနေပြီစာရေးစာဝတ်နေအဆင်ပြေနေဖို့အိုးလောကကိုမိနေတာပျော်စရာကြီးဖြုံဖြုံပြွပြွနဲ့စာလုံးကောင်းသွားလုံးကောင်းသွားလုံးကောင်းလာလုံးကောင်းအာ လောကဆိုတာတရားဆိုတာလည်းအာယုံမပြုတော့ဘုရားတရားသံဃာဆိုတာမိလောင်မိနေဒီတရားတွေလောက်ရမယ်ဆိုတာကိုဒီတရားတွေကိုအားထုတ်ရမယ်ဆိုတာကိုသတိကိုမထားဘူး မလူသေးပါဘူးအဲ့လို မေးလျော့နေကြတယ်ပမာဒတွေနဲ့ဒါအဝိဇ္ဇာတဏ္ဍမျက်လုံးနဲ့တက်နေတာကအဲ့ဒါလိုပဲပုထုဇဉ်မျက်လုံးနဲ့ကြည်နေတာက လောကကြီးသိပျော်စရာလို့မြင်တတ်တယ်သို့တော့မျက်လုံးပြောင်းတတ်ပြီဖခင်ကတော့ပုထုဇဉ်မျက်လုံးမှာအရိယာမျက်လုံးကိုပြောင်းတတ်ကြည်ခန္ဓာတစ်ခုလုံးကိုညံနဲ့ခြုံပြီးတော့ကြည် နိုင်ဝဲတော့တာစောင့်ကြည့်ပါကွာတဲ့ကိုယ်ခန္ဓာကိုမင်းတို့ကောင်းမကောင်းဆိုတာ96ပါးသောယောဂဝေဒနာတွေပြည့်နေတယ်အာတပည့်တော်မှာဘာဝေဒနာမှမရှိဘူးလို့မမှတ်နဲ့ဘာစင်းမှဒီဘာယောဂမှမရှိဘူးလို့အထင်ကိုကိုကိုထင်ကြီးပြီးမနေနဲ့ယောဂဝေဒနာမကောင်းမြင်ဖြစ်ဘူးဆိုပြီးတော့မှထင်ကြီးပြီးမနေနဲ့ဘာယောဂမရှိပါဘူးဗျာတပည့်တော်အသက်80 90ရှိနေပြီပြီ အဲဒါလိုပြောတတ်ကြတယ်ယောဂရှိမှ မသိလို့ပြောတာခန္ဓာဆိုတာယောဂဆိုတာနားမလည်လို့ယဉ်ရင်လေးတန်ကြည့်ရင်သိတယ်ယောဂရှိမှကိုတောင်းလာတယ်တင်းလာတယ်ထုံလာတယ်ကျင်လာတယ်ကြိုက်လာတယ်အဲ့ဒါယောဂကြီးပဲတောင်းတင်းညောင်းညာကြိုက်ခဲတာအဲ့ဒါယောဂပဲရောဂရောဂဒီရူပနာမိတာအဓိဝေဒနာလေး ရောဂါဆိုတဲ့ယောဂါဆိုတဲ့သဘောတည်ရုပ်ရဲ့အမိ32ပါးသောဂေါတတာ42ပါးသောဂေါတတာဓာကြီးလေးပါ ဖွဲ့စည်းတတ်တဲ့ရုပ်ခန္ဓာကြီးဒီအဲ့ဒါယောဂပဲသူရှိရင်ယောဂရှိတယ်ယုံမရှိရင်ယောဂမရှိဘူးယုံနဲ့မရှိရင်ယောဂမရှိဘူးယုံနဲ့ရှိလို့ယောဂရှိတာဒါလေးကိုယောဂီများကိုသဘောပေါက်ဖို့ ကိုကိုကိုသဘောပေါက်ဖို့ဒီအရေးကြီးတယ်အဲဒီတော့ခန္ဓာကိုယ်ကြီးကတော့တို့ကိုဘယ်တော့မှ ကောင်းတယ်လို့ပြောမှာမဟုတ်ဘူးကြည်တတ်တဲ့ပုဂ္ဂိုလ်အတွက်ပေါ့ဒါကြောင့်မလို့ယောဂီ၃မျိုးဝေဒနာနဲ့ပတ်သက်ပြီးယောဂီ၃မျိုးလို့ပြောပြမယ်တရားအထုတ်စယောဂီအလေးအကျင့်ရထားတဲ့ယောဂီ ဉာဏ်ရောက်ထားတဲ့ယောဂီဆိုပြီးတော့၃မျိုးရှိပါဝေဒနာ၃မျိုးနဲ့ယောဂီ၃မျိုးကိုတွဲပြစပြီးတော့မှတ်တဲ့ယောဂီပုဂ္ဂိုလ်ကြတော့နည်းနည်းလေးထိုင်လိုက်ပြီဆိုရင်ဒုက္ခဝေဒနာတွေပေါ်ပြီးမထိုင်နိုင်ဘူးမမှတ်နိုင်ဘူးအဲ့ဒါလို့လေးကြည့်မှမရှိပဲကို စထိုင်တဲ့အခါမှာယောဂီပုဂ္ဂိုလ်သည်အိန္ဒြာနဲ့ဒုက္ခဝေဒနာတွေမခံနိုင်တော့ဟိုရွှေ့ရဒီရွှေ့ရဟိုပြောင်းရဒီပြောင်းရသူခံစားနေရတဲ့ဒုက္ခဝေဒနာကိုခံစားနေရအလေးကျင့်တွေများနေတဲ့ပုဂ္ဂိုလ်ကြတော့ဝေဒနာဖြစ်ပါတယ်ဒုက္ခဝေဒနာတော့ဖြစ်တယ်သူတို့ဒုက္ခဝေဒနာကိုမှတ်နိုင်တဲ့အတွက်တန်ကျင်သူကဒုက္ခဝေဒနာမဖြစ်တော့ဒုက္ခဝေဒနာဖြစ်သွားတယ် မှတ်နိုင်လို့။အာဇိနဝေဒနာကိုလည်းမှတ်တယ်မှတ်တတ်သွားတဲ့တွေ့တာကြောင့်ဒုက္ခဝေဒနာ ဖြစ်သွားချက်။ဒါလေ့ကျင့်အားကောင်းတဲ့ပုဂ္ဂိုလ်ကဒုက္ခဝေဒနာဖြစ်တယ်။အလေးချင်းတွေအားကောင်းပြီးတော့ခန္ဓာဝိပဿနာဉာဏ်ထိုက်တဲ့ယောဂီကြပြန်တော့ဥပ္ပခဝေဒနာ ဖြစ်တယ်။ဘယ်လိုတော့ဆိုတော့ဘယ်ဝေဒနာပေါ်ပေါ်မခံစားတော့ဘူး ဘယ်ဝေဒနာပေါ်ပေါ်မခံစားတော့ဘူးအောက်ဖြစ်ပဲပြက်နေတာပဲခံစားမှု ပေါ်လာတဲ့ဝေဒနာဓာတ်တို့သည်ဖြစ်ပြီးပြက်နေတာပဲဒါပဲမြင်နေတယ်ဒါဝိပဿနာပေါ်နေတဲ့ယောဂီပုဂ္ဂိုလ်ကြတော့ဖြစ်တယ်နဲ့ပြက်တာပဲတွေ့နေတယ်ဝိပဿနာဉာဏ်ထိုင်နေတဲ့ယောဂီပုဂ္ဂိုလ်တွေဝေဒနာမတွေ့တော့ဘူးဖြစ်တယ်နဲ့ပြက်တာတွေ့တယ်ဥပ္ပခဝေဒနာဖြစ်နေတယ်ပေါ့ဥပ္ပခဝေဒနာ ဖြစ်နေတယ် ဒုက္ခနောက်လည်းမလိုက်ဒုက္ခနောက်လည်းမလိုက်လောဘလည်းနောက်ကိုလည်းမလိုက်ဒေါသနောက်ကိုလောဘဖြစ်စီတဲ့အာယုနောက်ကိုလည်းမလိုက်ဒေါသဖြစ်အာယုနောက်ကိုလည်းမလိုက်အလိုလိုစိတ်ကိုတက်ကောင်းတက်တာလေးနဲ့စိတ်ကိုချမ်းချမ်းသာသာလေးနဲ့ဖြစ်ခြင်းလက္ခဏာပြခြင်းလက္ခဏာကိုကြည့်ပြီးတော့အာစိတ်ဘောဘောဘယ်အာယုလေးဘောဘော ရုပ်ကတောင့်တင်းညောင်းညကြက်ခဲမှုပေါ်လာတယ်ကြည့်လိုက်မရှိဘူးမရှိဘူးမရှိဘူးစိတ်မှဒီရုပ်မှပေါ်ပြီးရုပ်မှချုပ်ပေါက်သွားတယ်စိတ်မှခံစားမှုလေးစိတ်မှပေါ်တယ်စိတ်မှပေါ်တဲ့အာယုံမှာစိတ်မှပဲခံစားစိတ်မှပဲချုပ်သွားတာရုပ်မှပေါ်သောအာယုံတို့သည်ရုပ်မှပဲချုပ်ပေါက်သွားတယ်လို့စိတ်မှပေါ်တဲ့ဝေဒနာတို့သည်စိတ်မှပဲချုပ်ပေါက်သွားတာပဲဖောက်ပြန်တဲ့နာကျင်ကြိုက်ခဲတောင့်တင်းညောင်းညဒါရုပ်ပါပေါ်တာရုပ်ကဖောက်ပြန်တယ် ဟောပြန်တဲ့သဘောလေးကြည်လိုက်တယ်ကြည်လိုက်တယ်မှသူကဖိဖိတော့ဖြစ်သွားတာပဲသူကသူပြက်နေတာသူမှသူဖြစ်နေတာပြက်နေတာပဲယုံမှဖြစ်ပြီးယုံမှပြက်နေတယ်ခံစားမှုပေါ်လာနေတဲ့ဝန်တာရတို့ဝန်နေတာတို့ဆင်းရဲတာချမ်းသာတာစိတ်မှခံစားတယ်စိတ်မှခံစားတဲ့ဝေဒနာစိတ်ကိုစိတ်ကိုစိတ်နဲ့ပြန်ကြည့်ရတယ်ရှိစိတ်ကိုနောက်စိတ်ပြန်ကြည့်တယ်မရှိဘူးမရှိဘူးမရှိဘူးခံစားအောင်လို့ရဒုက္ခလည်းမရှိဒုက္ခလည်းမရှိဘူး ဖြစ်တာနဲ့ပြက်တာပဲရှိတယ်ဟာအဲ့ဒါလိုမြင်လာတယ်ကွဲလာတယ်ပေါ့ဝေဒနာနဲ့ငါမရောတော့ဘူးဒီယုံမှဖြစ်တဲ့ဝေဒနာလေးပဲသူ့ဟာသူယုံမှပေါ်ယုံမှရှုပ်ပေါ်နေတာပဲသူကစိတ်မှပေါ်နေတဲ့ခန္ဓာဝေဒနာလေးနဲ့စိတ်မှဖြစ်စိတ်မှပြက်နေတာဒါဆိုရင် ဝေဒနာဒီငါမဟုတ်ငါမှဝေဒနာမရှိဝေဒနာရှိတော့ငါမဟုတ်ငါရှိတော့ဝေဒနာမဟုတ်ဘူးလို့ဝေဒနဲ့ခန္ဓာမှာသက်္ကာတိတိ၄မျိုး အလိုလိုပယ်ပြီးသားဖြစ်နေတယ်ယုတ်ဒီငါမဟုတ်ငါမှယုတ်မရှိယုတ်ရှိတော့ငါမဟုတ်ယုတ်ရှိငါရှိတော့ယုတ်မဟုတ်ဘူးလို့ရူပခန္ဓာပေါ်မှာလည်းခုပေါ်ခုရှုပ်တာကိုမြင်နေတဲ့တွေ့တာကြောင့်သက်္ကာတိ၄မျိုးကိုပယ်တတ်ပြီးဖြစ်နေတယ်ယုတ်ဒီငါမဟုတ်ဘူးငါမဟုတ်ဘူးတာ သူ့အတူဖောက်ပြန်မှုပေါ်နေတာယုတ်ရှိတာငါမဟုတ်ငါရှိတော့ယုံမုံရှင်မဟုတ်မဟုတ်ဘူးဖောက်ပြန်မှုသဘောဟာသူ့အတူဖောက်ပြန်နေတာ သူ့သဘောသူပေါ်နေတာသူ့သဘောသူပေါ်နေတာလို့ဉာဏ်ကညွတ်ကိုင်းပြီးကြောင်းကြလေးစိုက်ပြီးတော့သဘောခန္ဓာကိုသဘောတိုင်းတွေ့တွေ့နေတဲ့တွေ့တာကြောင့်ရုပ်ပေါ်မှာလည်းငါမဆွဲဘူးရုပ်ဝေဒနာကိုလည်းငါမဆွဲဘူးဟော နာဝေဒနာပေါ်မှာလည်းငါမဆွဲဘူးညာဆိုတဲ့စိတ်မှာခံစားမှုဝေဒနာတွေပေါ်နေတယ်ခាយကက်နေတဲ့စိတ်ထဲမှာပူလောင်နေတယ်သားအာယုံကြောင့်သမီးအာယုံတော့စီးပွားအာယုံနိုင်ငံရေးအာယုံတော့ပတ်ဝန်းကျင်အာယုံကြောင့်ခဏပူလောင်နေတယ်ပြန်သိတယ်မရှိဘူးမရှိဘူးစိတ်မှဖြစ်စိတ်မှပြည့်နေတယ်။အော်စိတ်မှဖြစ်တဲ့ဝေဒနာလည်းစိတ်မှချုပ်ပြောင်းနေတာ။ယုံမှဖြစ်တဲ့ဝေဒနာလည်းယုံမှဖြစ်နေပြီယုံမှပြည့်နေတာ။အဲ့လိုယုံနဲ့နာကွဲနေရမယ်ယောဂီပုဂ္ဂိုလ်က ဝေဒနာနဲ့ပတ်သက်ပြီးယုံနာနေမကွဲနေရမယ်မပူးရဘူးယုံနဲ့နာမပူးရဘူးရုပ်တရားနဲ့တရားပဲသူသာသူဖောက်ပြန်တာပဲသူဟာသူခံစားတာပဲဖောက်ပြန်တာတရားခံစားတာတရားတရားဆိုတဲ့လောကတိမ်မွေ့တယ်လို့ခန္ဓာပြောပြနေတယ်ယောဂီတို့တရားကသိသိမွေ့တယ် ဒီခန္ဓာကိုညံဆိုင်နေတဲ့ပုံကောအတွက်ကတော့တရားကသိသိမွေးနေတယ်တိမ်ဝေးတော့တရားလေးကိုတိမ်ဝေးတော့ညံလေးတွေပေါအောင်တိမ်ဝေးတော့တတိဝိရိယညံလေးပဲဒီဇိုင်းမမဒီဇိုင်းမမဒီဇိုင်းမမကက်ကက်ပြီးကြည်နေရတယ်ယောဂီတို့ရဲ့တို့ကြည်နေပါမှသာလဲအကြည့်ခန္ဓာဒီအကြည့်ညံအောင်မှာဖြစ်ပြီးပြနေတာပဲအဲစိတ်ဘောဘော အဲရုပ်ပေါ်ဝဲရုပ်ခန္ဓာကဖောက်ပြန်မှုပေါ်လဲပေါ်ကြည့်လိုက်မရှိဘူးမရှိဘူးမရှိဘူးမရှိဘူးဘာလို့ဘာမရှိဘူးဒါမရှိဘူးတုံညမြင်သွားမယ်ဘယ်နမိတ်မှလည်းမဝင်တော့ဘူးပေါ်လဲနမိတ်လည်းမရှိဘူးအယုစုနမိတ်ပေါ်ပေါ်အာသုဘနမိတ်ပေါ်ပေါ်ခင်စရာနမိတ်ပေါ်ပေါ်ကြီးညိုစရာနမိတ်ပေါ်ပေါ်တခါတည်းရန်ဖယားဆင်းယူတော်ကြီးဇာနဲ့ကြွလာတယ်လို့လည်းနမိတ်တွေဝင်လာတတ်တယ် အာဘယပထိုးတွေဖူးရတယ်လို့လဲဉာဏ်ထဲမှာပေါ်လာကတိုင်းနေနာမဒီမှာနမိတ်တွေထင်လာတတ်တယ်ဒီလိုက်ဒါစိတ်မှဖြစ်ပြီးစိတ်မှပြက်တာဟောတာလဲစိတ်မှကြောက်သွားတာလဲစိတ်မှနန္ဓမမှာပေါ်ရင်နန္ဓမမှာချုပ်ပေါက်သွားတာပဲယုတ်ဓမမှာပေါ်ရင်ယုတ်ဓမမှာချုပ်ပေါက်နေတာပဲဒါကိုတော့ညံလေးနဲ့꿰ပြီးတော့ဝေဒနာနဲ့ငါမရောရဘူးလို့ပြောတယ် ဝေဒနာနဲ့ငါမို့ငါမရှိဘူးငါမဟုတ်ဘူးတာပေါ်နေတာငါမို့ယောက်ျားမို့မိန်းမမို့ပုဂ္ဂိုလ်မို့တတ္တဝါမို့အသက်ဇီဝလိဗ္ဗာမဟုတ်ဘူးသူ့အသူဖောက်ပြန်နေတာသူ့အသူခံစားနေတာဖောက်ပြန်တာတခြားခံစားတာတခြားဖောက်ပြန်တာတခြားခံစားတာတခြားဖောက်ပြန်တကမှတ်တာတခြားဖောက်ပြန်တာတခြားပြုပြင်စေဆိုတာတခြားဖောက်ပြန်တာသိစုသိမှုတခြားဒါပဲရှိတယ်ချင်းချင်းလေးပဲငါအရှင်မခံဘူးလို့လေငါမစွဲဘူးလို့လေဒါကြောင့်မို့လို့ ငါမဟုတ်ပါနံယုတ်သာမှန်စွာဉာဏ်ဖြင့်ကြည်အဲဒါလိုပြောတယ်ငါမဟုတ်ပါနံယုတ်သာမှန်စွာဉာဏ်ဖြင့်ကြည်ခါလဲမို့သူလဲပုဂ္ဂိုလ်လဲမို့တတ္တဝါလဲမို့အသက်ဇီဝလဲပြန်လဲမဟုတ်အထယ်လည်းမရှိဘူးသဘောသာရှိတယ်အထယ်လည်းပြောက်ရမယ်ခန္ဓာလည်းပြောက်ရမယ် မိမိတဏ္ဍာနဲ့မှာဖြစ်ပေါ်လာသည်မြတ်တော့သင်္ကတ္တတတုသည်သူသဘောသူဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေတာပဲသူသဘောသူဖြစ်ဖြစ်ဖြစ်ဖြစ်နေတာပဲကိုယ်နဲ့မဆိုင်ဘူးလေကိုဖြစ်ခြင်းတလို့မဖြစ်ဘူးလေသူဖြစ်ခြင်းတလို့ဖြစ်ပြနေတာဖြစ်ခြင်းတော့ဖြစ်ပြနေတာသူ့လိုသူလုပ်နေတာခန္ဓာကိစ္စညာရဲ့ကိစ္စကိစ္စညာဆိုတဲ့ဒါကိုပြောတာသစ္စာတရားတွေပေါ်ဖို့ဟောမဲ့ဟောပြီးမဲ့အလုပ်ကဆရာသမားအလုပ်သင်ပြီးမဲ့အလုပ်ကဆရာသမားလို့ ဘယ်လိုမှတ်လိုက်ပါဘယ်လိုသုံးသပ်လိုက်ပါဘယ်လိုစဉ်းရင်ပေးပါဘယ်လိုသဘောပေါက်ပါသင်ပြမယ်လို့ကဆရာသမားလို့လက်တွေ့တို့သင်ပြတဲ့အတိုင်းခန္ဓာကပေါ်တိုင်းပေါ်တိုင်းမှာကြည့်ရမယ်လောက်ကယောဂီလို့ကြည့်ရမယ်ကိစ္စကယောဂီကိစ္စကိစ္စညာကယောဂီလို့သစ္စာညာကဆရာသမားလို့မဉ္ဇဉ်ဘုံဉ္ဇဉ်ပေါ်သောမှာကဓမ္မရဲ့အလို့ယောဂီလို့မဟုတ်ဘူးဓမ္မရဲ့အလို့ချင်းချင်းပြချင်းကိုမြင်နေတဲ့ဓာတ်တတ္တိဒီဉာဏ်တတ္တိဒီအဲ့ဒါဓမ္မ ရှိကဖြစ်ဖြစ်နဲ့နောက်ကမဲ့ခင်ကြိုက်နေတာဒီဓမ္မယုံ nant ဓမ္မဖြစ်ပြီးယုံ nant ဓမ္မပြည့်နေတာပဲဖြစ်ချင်းဖြစ်ချင်းကိုသိသိသိသိသိသိမြင်မြင်မြင်ပါမြင်မြင်ပါမြင်တဲ့တတ္တိလေးတရားအဲဓမ္မလို့ခေါ်တယ်ထိုဓမ္မကပင်လေမညာပူညာကိုဆောင်သွားမှာပါယောဂီကနိဗ္ဗာန်ကိုမျက်မှောက်ပြီးသွားတာမဟုတ်ဘူးယောဂီကနိဗ္ဗာန်ကိုမျက်မှောက်ပြီးသွားတာမဟုတ်ဘူး ခန္ဓာကပြသွားတာခန္ဓာကပြတာခန္ဓာဒီအမြဲတမ်းသူသဘောသူ ဆောင်ပြနေတယ်။ဒါကြောင့်မို့လို့ယုံနံကိုငါဆွဲလို့မာခဲလို့သူထင်ညံမွဲတဲ့ပုထုဇဉ်ရဲ့သူမမြင်အကန့်ရှိရှိသူတော်ကောင်းကြီးအဲဒီဆရာတော်ကြီးတို့မန္တလေးဆရာတော်ကြီးတို့မိန့်တော်မူခဲ့တဲ့စကားလုံးလေးတွေဘုရားအဆုံးအမကိုကိုးကားပြီးတော့လင်္ကာတိစီကုန်းတာနားထောင်လို့ကောင်းအောင်သဘောပေါက်အောင်လို့ ဒီယုံနာကိုငါဆွဲနေတယ်တဲ့ငါဆွဲငါပဲငါပဲငါပဲခံစားတာလဲငါပဲသိတာလဲငါပဲငါပဲတရားမှတ်နေတာငါပဲတရားမှတ်တာတရားမှတ်နေတာငါမှတ်နေတာဘာသူမှမှတ်တာမဟုတ်ငါမှတ်နေတာလို့ဆိုမှားနေတယ်သင်္ခါရိဝသင်္ခါရဏိဝိပါဒတိဟောရှေ့ယုံနံသင်္ခါရချုပ်ပြောင်းနေတာ နောက်ယုံနံသင်္ခါရကကြည်နေတာပါ သင်္ကာရေဝသင်္ကာရဏိဝိပဒတိတရားအထုတ်တဲ့ဆိုတာရှေးယုံနံတွေချုပ်ပြောင်နေတာကိုနောက်ယုံနံကကာစားတို့သိနေတဲ့အဟောင်းချုပ်ပြောင်မှုကသေယုံနံတွေကသိနေတဲ့အကြောင်းတွေချုပ်ပြောင်အစစ်တွေစားထုတ်အောင်ရှေးကယုံနံချုပ်ပြောင်ဟာနောက်ယုံနံနဲ့ကြည်အဲ့ဒါလိုပြောတာသင်္ကာရသဘောက သင်္ကာရသဘောကို ကြည်နေတာဓမ္မကဓမ္မကိုကြည်နေတာ ယုံနံတပါးတွေဖြစ်ပြီးယုံနံတပါးတွေဖြစ်နေတာကိုခြေကယုံနံတွေဖြစ်ဖြစ်သွားတာနောက်ယုံနံကမြင်တယ်ပုဂ္ဂိုလ်မပါဘူးမြင်တာကမြင်တဲ့ဘုန်းကြီးကမြင်တာလည်းမဟုတ်ဘူးယောက်ျားကမြင်မှသီလရှင်ကမြင်တာမဟုတ်မျိုးသမီးကမြင်တာမဟုတ်ဘူးဉာဏ်ကမြင်တာပေါ်နေတာကယုတ်ခန္ဓာကပြနေတာယုတ်ကလည်းပြတယ်နံကလည်းပြတယ်ခန္ဓာတကူလို့ယုတ်ကလည်းပြတာပဲ ဒါကြောင့်မို့လို့ကာယေတုကာယ ानु ဘတိဝိရတိကိုမူရပေါ်တိုင်းပေါ်တိုင်းမှာတတိလေးကပ်ပြီးတော့ဉာဏ်လေးနဲ့ကြည်ဘုရားကရုပ်ပေါ်ပေါ်တာကိုတတိကပ်ပြီးဉာဏ်နဲ့ကြည်ပါတဲ့ကြည်တဲ့ကအာတာပိသံပဇံတော့ပြင်းထန်သောလုံလဝရိယတင်ပြီးမှတ်ပါတဲ့ဝရိယလုံလဝရိယတင်ပြီးပြင်းတဲ့လုံလဝရိယပဲဝေဒနာဒီခန္ဓာကိုရုပ်ပေါ်တိုင်းပေါ်တိုင်းရုပ်ရဲ့သဘောလက္ခဏာကိုဖြစ်ချင်းဖြစ်ချင်းမြင်အောင်ကြည်ပါ အရေးကြီးတာကဖြည့်ချင်းဖြည့်ချင်းကိုမြင်ဖို့အရေးကြီးတယ်တရားတော်ထိုင်နေပါရဲ့ဘယ်လိုဖြစ်နေမှမသိဘယ်လိုပြစ်နေမှမသိဘူးဆိုရင်အဲ့ဒါတရားမဟုတ်တော့ဘူးတရားနဲ့နေသူမဟုတ်တော့ဘူးဉာဏ်နဲ့နေတဲ့ပုဂ္ဂိုလ်မဟုတ်တော့ဘူးညောနေတတ်တယ်စိတ်တွေအပြင်အာယုန်နဲ့ဆက်ဆံနေတတ်တယ် ခန္ဓာကပြနေပါလေပြတဲ့နေရာကိုညာနဲ့မကြည့်တတ်ဘူးခန္ဓာကပြောနေတယ်ပြောတဲ့သဘောကိုညာနဲ့ထောက်ပြီးမကြည့်တတ်ဘူးမမြင်တတ်ဘူးသဘောမပေါက်ဘူးဒါဆိုရင်ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာထဲမှာတရားကမတရားဖြစ်နေတယ်အကိုကိုကိုကြောင်းကြလေးစိုက်ပြီးဒီဇိုင်းမှမှကြည့်ဖို့ပြီးတော့နန်းဆိုတဲ့ဝေဒနာဝေဒနာသူဝေဒနာနုပါတိဝိဟာရတိ အာတာပိသမ္ပတနောတတိမဝိနိယလောကေပိဿတော်မနတံယံတို့အန္တရာကိုပြီးလို့မြင်တတ်ကြကုန်သောယောဂီပုဂ္ဂိုလ်သည်ခံစားမှုဝေဒနာတွေပေါ်တိုင်းပေါ်တိုင်းမှာတတိကပ်ပြီးတော့ကြည်ဒုက္ခဝေဒနာပေါ်ရင်လည်းဒုက္ခဝေဒနာမှာတတိကပ်ပြီးတော့ကြည်ပါဒုက္ခဝေဒနာပေါ်ရင်လည်းဒုက္ခဝေဒနာတတိကပ်ပြီးတော့ကြည်ပါ ဥပေကဝေနာပေါ်နေဥပေကဝေနာတတိကပိကြည်ပါသောမနာသောဝန္တာစရာတွေးဝန္တာစရာလေးကိုတတိကပိကြည်ဝမ်းနေစရာပေါ်ရင်လည်းဝမ်းနေစရာလေးတတိကပိကြည်ကြောက်စရာပေါ်ရင်လည်းကြောက်စရာအာယုံလေးကိုတတိကပြီးတော့ကြည်လွန်စရာလေးပေါ်ရင်လွန်စရာလေးကိုတတိကပြီးတော့ကြည်စိတ်မှာပေါ်တာစိတ်မှာပေါ်ပြီးဗစိတ်မှာချုပ်ပေါင်းနေတာလေးကိုညာလေးနဲ့ထင်အောင်ကြည်ပါခံစားပေါ်ရာစိတ်မှာသာအမှန်စွာကြည့်ရမည် ရုပ်မှပေါ်တဲ့ကိုရုပ်ကိုသတိကကြည့်ရတယ်ရုပ်မှပေါ်တဲ့သဘောရုပ်မှပဲရှုပ်ပြောင်းနေတာပဲဒီနာတိပြမှာဝင်လေထွက်လေကြည့်ဝင်လေထွက်လေကာယ ानु ပသနာပဲကာယ ानु ပသနာသတိပဋ္ဌာန်ပဲရှုမှုသဘောလေးကသူ့အသူရှုမှုပေါ်သူ့အချုပ်ပြောင်းသွားတာပဲဆိုင်မှုလေးကသူ့အသူပေါ်သူ့အချုပ်ပြောင်းသွားတာပဲဒါရုပ်မှပေါ်ရုပ်မှချုပ်ပြောင်းနေတာထုံနာလေးပေါ်ထုံနာလေးရုပ်မှပေါ် ကြည့်လိုက်မရှိဘူးကျင်းနာလေးပေါ်ကြည့်ကြည့်မရှိဘူးမရှိဘူးမရှိဘူးဗာလေးပေါ်မရှိဘူးဖြည့်ပြီးပြနေတာပဲ ယုံမှဖြစ်ပြီးယုံမှပြစ်နေတာပဲဒါဆိုခန္ဓာဝေဒနာတွေကြပြန်တော့စိတ်မှဖြစ်တာဝေဒနာဆိုတာနန္ဓမဝေဒနာဆိုတာနန္တရားစိတ်မှဖြစ်တာခံစားတယ်ဆိုတာစိတ်ကခံစားတာယုတ်ကမခံစားတတ်ဘူးစိတ်ကခံစားမှုပေါ်တိုင်းပေါ်တိုင်းမှာကောင်းတာလေးခံစားလဲသိလိုက်မရှိဘူးဖြစ်ပြီးပြနေတာလေးပဲမကောင်းတာလေးခံစားလဲကြည့်လိုက်မရှိဘူးဖြစ်ပြီးပြသွားတာဝမ်းသာစရာလေးပေါ်လဲကြည့်လိုက်မရှိဖြစ်ပြီးပြသွားတာပဲဝမ်းနေစရာပေါ်လဲကြည့်လိုက်တတိကပ်ပဲကြည့်လိုက်ဖြစ်ပြီးပြနေတာပဲ ကြောက်စရာပဲပေါ်ပေါ်လန့်စရာပဲပေါ်ပေါ်ပျော်ရွှင်စရာပဲပေါ်ပေါ်သတိကပ်ပြီးကြည့်မရှိစိတ်မှာဖြစ်ပြီးစိတ်မှာပြည့်နေတယ်စိတ်မှာဖြစ်ပြီးစိတ်မှာပြည့်နေတယ်ဒါဆိုမရောတော့ဘူးငါမှမဟုတ်ပဲငါလည်းမဟုတ်သူလည်းမဟုတ်ပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ဘူးငါဆိုတဲ့ဒိဋ္ဌိမကတ်တော့ဘူးငါနာတယ်မရှိတော့ဘူးငါကျင်တယ်မရှိတော့ဘူးငါနာတယ်ငါကျင်တယ်ငါကြိုက်တယ်ငါမကန်နိုင်ဘူးဆိုငါမရောတော့ဘူး ဝေဒနာနဲ့ငါမရောတော့ဘူးကိုယ်သာနာပြီးစိတ်မနာတော့ဘူးနာချေကကဲနေတာတခြားသိနေတာတခြားတခြားတခြားပဲဖြစ်နေတယ်သူတခြားသူတခြားပဲဖြစ်နေတယ်ကိုယ်နဲ့ဘာမှမဆိုင်ဘူးသူ့အသူဖြစ်ပြနေတာပဲသူ့အသူပြနေတာပဲမြန်လို့ကညံဆိုတဲ့တတ္တိလေးကကြည်ကြည်ကြည်ကြည်နေတာပဲဟိုပေါ်တာလည်းကြည်နေတာပဲပျောက်သွားတာလည်းကြည်နေတာပဲကိုယ်ပေါ်အောင်လည်းမလုပ်ရဘူးပျောက်အောင်လည်းမလုပ်ရဘူး ဖြစ်အောင်လည်းမကြိုးစားဘူးဖြစ်အောင်လည်းမကြိုးစားဘူးသူ့ဟာသူဖြစ်ပြီးသူ့ဟာသူပြက်နေတာပဲခန္ဓာအလောက်ကလေခန္ဓာအလောက်ကသူ့ဟာသူဖြစ်သူ့ဟာသူပြက်နေတာဖြစ်ပြီးပစ္စည်းနေတာဒုက္ခသစ္စာကြည့်တဲ့ညာကမက္ကသစ္စာအဲလိုဒုက္ခသစ္စာမှာမက္ကသစ္စာသို့ဒုက္ခသစ္စာမှာမက္ကသစ္စာသို့ဆိုယောဂီတို့အဲ့ဒါတရားလေအဲ့ဒါတရားခြေကဖြစ်ဖြစ်နဲ့နောက်ကမက္ကင်ကတရားဖြစ်နေပြီတရားသဘောပေါက်လို့ဝိပဿနာဉာဏ်ထိုက်နေပြီ ဝိပဿနာဉာဏ်ထိုက်ဖို့လိုတယ်နော်ထိုင်တော့ထိုင်ပါရဲ့နိုင်ပေါ့အများကြီးထိုင်ပေးစီဖြစ်ချင်းဖြစ်ချင်းကိုမတွေးဘူးဆိုရင်အဲ့ဒါမောင်းထိုင်မယ်ထိုင်မယ်ဖြစ်နေလိမ့်မယ်နဲ့ပေါင်းမြောင်မြဲတော့ထိုင်နေပြီစီနဲ့ပေါင်းရာ20 30ထိုင်နေပြီစီဘလောက်ကြာကြာကြီးထိုင်နေပြီစီဖြစ်ချင်းဖြစ်ချင်းကိုမမြင်မဲနဲ့ထိုင်နေချင်းဒီအလကားပဲမောင်းထိုင်မယ်ထိုင်မယ် သို့တော့ဖြစ်ချင်းဖြစ်ချင်းကို မြင်ပြီးထိုင်ရင်တော့မြန်မြန်တိုင်3နာရီ5နာရီ10နာရီထိုင်အေးဒါတရားထိုင်တာဉာဏ်နဲ့ထိုင်လို့ဉာဏ်ပါနေလို့တရားထိုင်တာအဲလိုဉာဏ်မပါဘဲနဲ့ကံနဲ့ပဲကို အာကုန်နဲ့ဟာငါအာရှိတာပဲငါအာရှိတယ်လို့မယ်ဟဲ့ဝရိယတွေတင်ပြီးတော့အလုပ်လုပ်တော့ဝရိယတွေကြီးပြီးတော့အလုပ်လုပ်တော့ဝရိယတော့ဝရိယပဲသူဝရိယကိုညံတွဲရပြန်တဲ့ ဝိရိယကိုတမာတိနဲ့တွဲရတယ်တမာတိမရှိတဲ့ဝိရိယဟာလမ်းမဆုံးဘူးဝိရိယမရှိတဲ့တမာတိတည်းလမ်းမဆုံးဘူးထိုဝိရိယနဲ့တမာတိမြတ်ပေါ်တတိအမြဲတမ်းထိမ့်သိမ့်ပေးရတတိအမြဲတမ်းထားပေးရတမာတတိမေခင်ကိုအမြဲတမ်းထောက်လို့ထောက်လို့ထောက်လို့ထားပေးရတယ် တော့တတိတဲ့နောက်ကသဒ္ဓါတတိပေါ်လာပြီးတော့သဒ္ဓါဒီပညာနဲ့အဖို့လို့ပြန်ရောသဒ္ဓါနဲ့ပညာအဖို့လို့တဲ့အခါမှာသဒ္ဓါတရားကတော့တကယ်ထူးခြားတဲ့အတိတုရပေါ်ကိုပေါ်စေရမယ်သဒ္ဓါတရားကဉာဏ်လေးကအဲ့ဒီကြိုးစားအတုနဲ့ကဉာဏ်နဲ့ဖြစ်တာပြက်တာဖြစ်တာပြက်တာမြင်နေတဲ့ဉာဏ်ကခြေကဖြစ်ဖြစ်နဲ့နောက်ကမခင်တွဲပြီးတော့နေတာပဲဖြစ်ဖြစ်နဲ့မခင်တွဲပြီးနေတော့ခြေကဖြစ်ဖြစ်နောက်ကမခြေကဖြစ်ဖြစ်နောက်ကမဆိုရင် ဘုဂုတ်ဆရာတော်ကြီးပြောတာဗျာဟေးရှိကဖြစ်ဖြစ်နောက်ကမင်းကြိုက်အောင်လုပ်ဒါကိုပြောတာခန္ဓာကပေါ်နေတဲ့သဘောလက်ခန္ဓာကိုဉာဏ်လေးနဲ့တည်တည်ငြိမ်ငြိမ်လေးနဲ့ကြည့်နိုင်ဖို့လို့တည်ငြိမ်သောအိန္ဒြေကာယိန္ဒြေစေကုံတည်းမျက်စိကလည်းပဲမကစားပြီးမနေရမျက်စိဖွင့်တော့ဟိုကြည့်လိုက်တို့ကြည့်လိုက်မျက်စိမကစားရမျက်စိကဖွင့်ပြီးတောင်ကြည့်မြောက်ကြည့်နေလို့ရှိရင်တခေါ်တာဖုံးတယ်လည်းကုတ်နေတယ်ဟွာလည်းလုံနေတယ်ဒါလည်းကင်တယ်တော့လိုက်ရှစ်နေပြန်ပြီ အဲ့ဒါတရားထုတ်တာမို့မတရားဖြစ်နေတာအစီကမငြိမ်ဘူးမျက်စိမှာမိလောင်နေတဲ့နားကလည်းအတန်ကြားတဲ့နောက်ကလိုက်နေမယ်ဆိုရင်တို့နားမှာလည်းကိလေသာဝင်နေပြီနားမှာမိလောင်တဲ့နှာခေါင်းမှာမိလောင်တဲ့ရှားမှာမိလောင်တဲ့ကိုယ်မှာမိလောင်တဲ့ခန္ဓာကိုယ်ကြီးကဖောက်ပြန်တာပေါ့ခန္ဓာကသူ့လိုသူ့လုံးနေတာပဲဒါကိုကိုကဒဇိမ့်မမကြည့်ရတယ် ယာနာကောင်းစိတ်သူကခန္ဓာကကာယပဒါရနဲ့ဖောတပါတဲ့နဲ့တိုက်ဆိုင်တဲ့အခါမှာတွေ့ရတဲ့အခါမှာယာနာကောင်းစိတ်ဖြစ်တယ်။ယာတာလေးပေါ်လေတတိနာကကြီးတဖြုတ်ဖြုတ်တလုံးလုံးနဲ့သူကဖြစ်ပြီးပြနေတာပဲ။နာတာလေးကိုခံစားနေနာတဲ့သဘောတက်ကိုကက်ကကြီးကြီး။သောသူဖြစ်ပြီးတော့ပြနေတာပဲ။ ရုပ်မှာပေါ်တာရုပ်မှာရှုပ်ပြောင်းနေတာလေကောင်းတာလေးပေါ်ကောင်းတာလေးတတိလက်ကကြည့်လေကောင်းတာမရှိဖြစ်ပြီးဖြစ်နေတာညာနာကောင်းစေအဘုသူအဘုဖြစ်တော့ဖြစ်နေတာပေါ်တိုင်းပေါ်တိုင်းမှာသူ့ဟာသူပေါ်တာလေးကိုကြောင်းကြလေးဆက်ပြီးကြည့်ရဒါဆိုဝေဒနာနဲ့ငါမရောတော့ပေါ်လာမှငါမဟုတ်ဘူးဒါငါမဟုတ်ငါနဲ့မဆိုင်ဘူးငါအလုံးမဟုတ်ဘူးခန္ဓာကသူ့လို့သူလုံးနေတယ်အဲ့ဒါလိုပဲမြင်နေတာ ခန္ဓာကသူ့သဘောသူဆောင်နေတာပဲလို့ပဲအရှိကိုရှိတယ်မြင်နေတာဒါဟာယောက်ျားလည်းမဟုတ်မိန်းမပုဂ္ဂိုလ်တော်မဟုတ်ဘုန်းကြီးသီလချင်းမဟုတ်ဘူးအော်သူဓမ္မယုတ်တနန္တယုတ်ဓမ္မနန္ဓမ္မတွေဖြစ်ပြီးယုတ်ဓမ္မနန္ဓမ္မတွေပြည့်နေတာပဲယုတ်တွေပေါ်ပြီးယုတ်တွေရှုပ်ပြောင်းနေတာနန္ဓမ္မရှုပ်ပေါ်ပြီးနန္ဓမ္မတွေရှုပ်ပြောင်းနေတာပဲကိုကညံဆိုတဲ့လောက်ကကြောင်းညဆိုင်ပြီးကြည်နေอยู่အကဲကပ်ပြီးချိန်သားကြိုက်လေးအကဲကပ်ပြီးကြည်နေอยู่နံအလောက်က ညာမှညာဆင်းပြီးညာလေးနဲ့ဆင်းဆင်းဆင်းကြည့်နေတာစိတ်ကိုစိတ်နည်းနည်းလေးတင်းကြလာလို့ရှိရင်တက်ကြွမှုများတဲ့စိတ်ကိုလည်းထိမ့်ပေးရတယ်ညာကစိတ်တက်ကြွမှုများပြီးတော့ရင်ဟင်းငနဲ့ဟာငနဲ့ဖြစ်သွားတယ်ရခြင်းတဲ့စိတ်တွေတက်ကြွမှုများလာတဲ့အခါမှာလည်းရတော့မယ်တခါဖြစ်ချင်းဖြစ်ချင်းကိုမြင်လာတော့ရတော့မယ်ရတော့မယ်ဆိုပြီးတော့ဇောတင်ပြီးဇွဲတင်ပြီးမှလိုက်တဲ့အခါပျောက်သွားရောမှတ်ွက်တွေချုပ်ပျောက်သွားရင်ဟင်းငနဲ့ဟာငနဲ့လက်ကနေဖြစ်သွားရောလောဘကြီးလို့ အခဏခဏပြောတဲ့လောမကြီးနဲ့ဗျာမဉာဏ်နဲ့ရောလောမကြီးနဲ့ဗျာမဏမဉာဏ်နဲ့ရကျင်တဲ့စိတ်တွေများနေပြီဆိုရင်လည်းသူပုဂ္ဂိုလ်တရားမတွေ့တော့ဘူးလောဘတွေဖြစ်ဖြစ်နေလို့အာမဝေဒနာတွေမျက်နှာဘာမှန်းမသိဟိုမှန်းမှန်းဒါမှန်းမှန်းမသိဘူးဗျာမြန်းနေပြန်တော့လည်းပဲသူပုဂ္ဂိုလ်ညံမတက်တော့ဘူးညံမပေါ်တော့ဘူးဘာပဲပေါ်ပေါ်ပစ္စုပန်တဲတဲမှာညံကလေးနဲ့ကြောင်းကြဆိုင်ပြီးကြည်နေရော ဟာရှင်ကြီးကကုံလာပြီယက်တီကများလာပြီငါတရားလည်းမတွေ့သေးဘူးအဲ့ဒါလိုဗျာများပြီးမနေရကုံနာကုံနာမကုံနာကိုယ့်အလုံးမဟုတ်ဘူးရတာမရတာကိုယ့်အလုံးမဟုတ်ဘူးကိုယ့်အလုံးကပစ္စုပန်တဲတဲ့ဒီခန္ဓာမှာပေါနေတဲ့ပေါ်ခန္ဓာဓာတ်ကိုညံနဲ့ကပ်ပြီးကြည်နေရမယ်လို့ကိုယ်လိုဒါပဲဒဇမမတိပစ္စုပန်တဲတဲ့တဲ့ထိုင်တဲ့ခဏမှာပေါ်တိုင်းပေါ်တိုင်းမှာကြောင်းကြလေးဆိုင်ပြီးတတိနဲ့စိတ်ကိုချောချခန္ဓာကျတဲ့ခါအေးအေးနေကြည်နေုံပဲပစ္စုပန်တဲတဲ့ကိုကြည် ဖြစ်ခဲ့ပြီးတဲ့အတိတ်ကဖြစ်ခဲ့ပါကိုသွားပြီးတော့အချိန်မခိုးအချိန်မယူနဲ့မတွေးနဲ့မပေါ်သေးတဲ့အနာဂတ်ကိုလှမ်းပြီးရှေ့ဘက်ထောက်ပြီးမကြည့်နဲ့ကိုနဲ့မဆိုင်ဘူးကိုလိုမဟုတ်ဘူးပြစုကထိုင်စေခဏမှာပေါ်နေတာလေးကိုကြည့်ဘယ်နာအထမက်စရာပေါ်နေသလဲထင်ရှားပေါ်ရရှုမှတ်တာခေါ်ပါဝိပဒနာခန္ဓာကထင်ရှားတဲ့သဘောကိုအကဲကကြည့်သို့တော်လည်းဒူးကပေါ်တယ်ရှစ်တောက်ကပေါ်တယ်ဝမ်ဘိုက်ကခေါင်းကပေါ်တယ်အဲ့လိုသွားပြီးတော့ပြဉ္ညာမစွဲနဲ့ ဒူးလည်းမရှိဘူးရှည်လောက်လည်းမရှိဒူးလည်းလဲလည်းမရှိဘူးကောင်းလည်းမရှိဘူးဒါပြည့်ညက်တည်သုံးဆွဲထားသုံးဆွဲပခေါ်ထားတဲ့ပြည့်ညက်တည်အမှန်ကဖောက်ပြန်တဲ့သဘောလေးနာမည်ညက်ပြီးသိနေတဲ့သဘောလေးဒါပဲရှိတယ်ဖောက်ပြန်တဲ့သဘောကသူ့အတူပေါ်နေတာကိုနဲ့မဆိုင်ဘူးကိုလုံးမဟုတ်ဘူးကြည်နေတာလေးကလှန့်ကြည်နေတာလေးကတညံမနန်ရှိမိကိုက်ကက်ကကြည်နေတာကြည်နေတာအကြည့်ကြည်နေညံအောက်မှာပေါ်နေတာဖြစ်တာပြက်တာက ဉာဏ်ကကြည်နေတယ်ကြည်နေတဲ့ဉာဏ်အောက်မှာတစ်ခုချင်းတစ်ခုချင်းချုပ်ပြောက်နေတာလေးကိုလမ်းနဲ့တွေ့ရပေါ်လာပဲမရှိတော့သူ့ဟာသူပေါ်လိုက်သူ့ဟာသူကျော်ပေါ်လာသူ့ဟာသူပေါ်လာတာသူ့ဟာသူချုပ်ပြောက်နေတာသူ့သဘောသူပေါ်လာတာသူ့သဘောသူပြောက်နေတာဖြစ်တယ်လေသူ့သဘောပြက်တယ်လေသူ့သဘောယုံနံနေဖြစ်ပြီးယုံနံပြက်နေတယ်လေဖြစ်တယ်လေယုံနံပြက်တယ်လေယုံနံပဲ ယုံ nant ဓမ္မတွေဖြစ်ဖြစ်ယုံ nant ဓမ္မတွေပြည့်နေတယ်ဒါကိုစောင့်ကြည့်တာစောင့်ကြည့်ဓမ္မဖြစ်ပြီးဓမ္မပြည့်နေတာပဲရှိတယ်ကိုကတတိထားဝိရိယဆိုင်ပညာနဲ့စောင့်ကြည့်ဖို့ပေါ်လာတဲ့သဘောကိုတတိလေးထားဝိရိယလေးနဲ့အစင်းစင်းစင်းစင်းဝိရိယကြည့်တဲ့ဉာဏ်လေးနဲ့အကဲခတ်တာပုံမှန်လေးကြည့်ရတယ် ရိုးရိုးလေးကြည့်ရတယ်ရိုးတရားအားထုတ်တဲ့ရိုးရိုးလေးရိုးလေးပုံမှန်လေးအတင်းအဓမ္မလုံးမရှိရဘူးရှူရှူချဲချဲမလုပ်ရဘူးအဲ့ဒါလန်လွဲနေတယ်ရှူရှူချဲဆိုရင်လန်လွဲနေပြီရိုးရိုးလေးတိမ်မွေ့ရတဲ့တရားကသိသိမ်မွေ့တာသိမ်မွေ့တယ်ဖះကကျင့်တယ်မှုကိုသိမ်မွေ့အောင်သတိနဲ့ထေးဖះစကားကိုနားထောင်ရတယ်အခါတည်းကလူတွေကခက်သားဟိုလူပြောဟိုနောက်လိုက်ပြန်ဒီလူပြောဒီလောက်လိုက်ပြန်ပြီ အဲ့ဒါတွေကမှားတယ်အဲ့လိုမလုပ်ရဘူးတက်သမတ်တက်ရှိနေရဖះအဆုံးမနဲ့နေရပရိယတ်ဒီကျွမ်းကျင်အောင်တဲ့ဆရာတော်ကြီးဒီအရှင်မြတ်ဒီဟောပေါ်ညောပရိယတ်ဒီကကာယေတုကာယ ानु ပါတိဝေယနိကိုအမှုရဘောသတိနကကြည်ဝေနာတုဝေနာတုပန်တိပါတိသတိနကကြည်စေတေတုစေတ ानु ပါတိဝေတိစိတ်ပေါ်ရင်ပေါ်ရင်မှာသတိဒီနဲ့သိစီပြီးတော့ကြည်အမြင်စီယုံနာချက်ဒီပေါ်ရင်မှာသတိကပ်ပြီးဉာဏ်ဒီနဲ့ကြည်ကြည်တဲ့အခါမှာတဲ့ ဘာသံပယံကာယသင်္ခါရအာတသိကမတိသိက္ခတိပါဒသိကမတိသိက္ခတိရှူတာရှိုက်တာလေးကအစကျဉ်းကျဉ်းတန်းတန်းမရှူမိစေနဲ့တဲ့ညာကကျဉ်းကျဉ်းတန်းတန်းရှူမိချင်းပြသတိနဲ့ပြန်ထိန်လိုက်ပါတဲ့တခါတည်းလောကြီးပြီးတော့ရှူဖူးရှူရဲရဲရှူမိသွားတဲ့ပြန်ထိန်ပါတဲ့သတိနဲ့ပြန်ထိန်လိုက်တိမ်မွေးအောင်သတိနဲ့ပြန်ထိန်ပါတဲ့ဒါကြောင့်မလို့တရားဆိုတာသိသိမွေးတဲ့အလို့ ကျန်တဲ့လည်းလို့ဆိုတာတရားလို့မဟုတ်ဘူးလားကျန်ကျန်တန်တန်လုပ်ပြီးတော့ရတဲ့တရားတော့မရှိဘူးသို့တော့ရုပ်ကြမ်းတွေပေါ်လာတဲ့ရုပ်ကြမ်းပေါ်လာခဲ့သည်ရှိတော့ကိုယ်သတိနဲ့ထိန်ပြီးသိခံပြီးတော့မှတ်ရအဟုံးနေမလဲကြည့်ပြီးတခါတခါနာကိုဟိုခန္ဓာကိုဟိုလှုပ်ဒီလှုပ်ဒင်းချေထို့နောက်လန်းအဲ့ဒါလိုမဖြစ်စေရဘူးတရားအထုတ်တဲ့ယောဂီပုဂ္ဂိုလ်ဒီလို တကယ်လို့မြပေါ်လာလို့ရှိရင်လည်းထိမ့်လိုက်ရမယ်ရှင်တတိနဲ့ထိမ့်ပြဒါမှပေါ်စင်းနဲ့တတိနဲ့ပြန်တိစိတ်ကိုပြန်စိတ်ကိုချောတာခန္ဓာချောချကမ္မထမ်းပြတဲ့ပုဂ္ဂိုလ်ဆိုတာကယောဂီတို့ရဲ့စရိုက်ကိုညံနဲ့ထောက်ပြီးထင်းထင်းသိမ်းသိမ်းလေးပေးရတဲ့သဘောလွဲရင်ပြန်ထဲလွဲရင်ပြန်တဲ့လူရင်ဖြည့်တာပိုရင်နှုတ်တာဒါပဲရှိတယ်ဖက်ကနေလွဲနေပြီဆိုတတိနဲ့ပြန်ထိမ့် လွဲနေပြန်ထိန် လွဲရင်ပြန်တဲ့လူရင်ဖြစ်တဲ့ပိုရင်နှုတ်တဲ့အပူအာယုန်တွေမဝင်စေနဲ့အပူအာယုန်တွေမဝင်စေနဲ့လွဲနေတဲ့ခန္ဓာပစ္စုပန်တဲ့တဲ့မှာပေါ်နေတဲ့ပစ္စုပန်ရဲ့ခန္ဓာကိုတဲ့တဲ့ကိုပြန်တဲ့ပေါ်နေဇက်ကနာတိပစ္စုပန်ပစ္စုပန်ဆိုတာဇာတံဖြက်ခိုက်သင်္ဇာတံကောင်းစွာကျင့်ခိုက်ဇာတံသင်္ဇာတံနိဗ္ဗတံဘိနိဗ္ဗတံပစ္စုပန်နိနသင်္ဃဟိတာဓမ္မသင်္ကနီမှာဘုရားရှင်ကဟောတာတာပစ္စုပန်ဆိုတာတဲ့ ထိုင်စေခန္ဓာမှာပေါ်စေသည့်ပြစ္စုပန်ဖြစ်ခိုက်သည့်ပြစ္စုပန်တို့ပြစ္စုပန်ပေါ်နေစေခန္ဓာအာယုန်သည့်ပြစ္စုပန်ပြစ္စုပန်ခန္ဓာကိုဉာဏ်လေးနဲ့ကြည်ေစုပနိသာယောဓမ္မတတ္ထတတဝိပါဒတိအာသံဟိတအာသင်ကုပအာသံဟိတမပြောက်ပြက်သည်မိအာသင်ကုပမကွယ်တော့မကွယ်ပသည်မိတဲ့ပစ္စုပန်ပေါ်တဲ့သဘောသည်မပြောက်ခင်ပစ္စုပန်မကွယ်ပသွားမိတဲ့ပစ္စုပန်တို့ပစ္စုပန်ခန္ဓာကိုညံနဲ့ထောက်ကြည့် ပစ္စုပန်ခန္ဓာညာနဲ့ထောက်ကြည့်ညာနဲ့ထောက်နေရဒါကြောင့်မလို့လွဲနေရင်ပြန်တဲ့ပစ္စုပန်တဲ့တဲ့လိုရင်ဖြစ်ထားလိုအပ်နေသရတရားလေးလိုနေဝိရိယလိုနေတဲ့ညာလိုရတဲ့ပြန်ထောက်ပြန်ထောက်ပြန်တဲ့ညာနဲ့ပြန်တဲ့လွဲရင်ပြန်တဲ့လိုရင်ဖြစ်ထားလိုအပ်နေဖြစ်ထားအပိုးတွေမဝင်စီနဲ့ပြင်းစိတ်တွေအပိုးတွေလွန်စိတ်အပိုးတွေအပြင်ကလောဘအောင်လို့ဟိုအာယုံနောက်တရားအပိုးတွေအဲ့တဲ့အပိုးအာယုံနမိတ်နောက်မလိုက်စီနဲ့တဲ့ ဘုရားစကားတွေတော့မြတ်စွာဘုရားမိန်တော်မူတဲ့စကားလုံးလေးလွဲရင်ပြန်တဲ့လိုရင်ဖြစ်တာခန္ဓာကိုယ်ထဲမှာတရားဒီလိုအပ်နေတယ်ဘာလို့မထင်ရှားလဲဝိရိယလေးတော့ ਨੇ ပါမှတ်လို့ရကိုရရမယ်သို့တော့အဲ့ဒီရကိုရရမယ်ဆိုတဲ့နေရာမှာဉာဏ်နဲ့ထိမ့်သိမ့်သိမ့်သိတာမှတ်ရထိမ့်သိမ့်သိမ့်သိတာမှတ်ရခါတရံတော့ဝိရိယခန္ဓာဝေဒနာဘဝေဒနာအပြုတ်တိုက်ပြီးမှတ်ကမှတ် ပြီးရင်တော့ရိုးရိုးလေးပုံမှန်မှဟာအတင်းအဓမ္မကြီးဝေဒနာပြုတ်အောင်ဆိုပြီးတော့ဝေဒနာမပေါအောင်ဆိုပြီးတော့ဟုံးနေဖို့လည်းကြဲလို့တယ်လောလောဆယ်တော့ကျန်းတဲ့ပြပြနေလို့အတင်းအဓမ္မပဲလို့ဝေဒနာဟာတော့ရက်ချင်ရတော့မယ်သို့တော့အနုတေယကမရက်ဘူးအနုတေယသိမ့်ဝေးတဲ့ငုတ်ပြီးကြံလိုက်တယ်တမထအာယုံကလုံးမလိုက်တဲ့အတွက်ကြောင့်လောလောဆယ်တော့ဝေဒနာတွေပျောက်သွားမယ် ဝေဒနာကိုချူချက်ချူပြီးတော့ဘယ်လိုလုပ်မဟုတ်လဲဟိုတဲ့ဝေဒနာလောလောဆယ်တော့ဒုက္ခဝေဒနာကတော့ရက်သွားမယ်ဒါလှုပ်ယူတာလှုပ်ရှုတာအနုတ္တရမပြတ်ဘူးအနုတ္တရမပြတ်ဘူးငုတ်ကြံလိုက်တဲ့အကြောင်းတိုက်ဆိုင်ထဲမှာအနုတ္တရတွေထပ်ပေါ်တယ်တိမ်မွေးတဲ့တိမ်ဝိညာဉ်နဲ့ငါဒိဋ္ဌိကတ်ကြံလိုက်တယ်ဒေါသတွေဝင်လာတယ်မောတွေဝင်လာတယ်မန်တွေတက်လာတယ်အဲ့ဒါပါလေအဲ့ဒါလှုပ်ရှုနေလို့ တရားဆိုတာလုံးမရှိရဘူးရှားလည်းမရှိအောင်မှန်မထရဘူးရိုးရိုးလေးရိုးရိုးပုံမှန်လေးစိတ်ကိုတက်ကောင်းတက်တာလေးနဲ့ကြောင်းကြလေးစိုက်ပြီးကြည်ရတယ်ဖះဆုံးမှာသိကောင်းတော့ဒီကတိကာလကနီးဒီကလည်းသူ့နီးငါးနီးဒီများလာတယ်ဖះနီးကပျောက်လာဒါတွေလူတွေတရားမရကြတယ်အဲ့ဒါပဲတရားမရတော့လှုပ်တော့လှုပ်ကြတယ်အကြီးကြီးလှုပ်အာနာကြီးဒီဘလောက်တင်တာသို့တော်သူ့လုံငါလိုပဲ အဲလောက်ထိလှုပ်လှုပ်နေပါလေကနေဘာလို့ကိလေသာကိုမပြတ်မပယ်တတ်နိုင်လောဘတွေဘာလို့မထိနေတာလဲဒါကိုသတိထားရမယ်သူဒေါသတွေဘာလို့မထိနေတာလဲအခါတရံကြည့်ပါလားကိုယ်နဲ့ကြင်ညိုတဲ့ဆရာတော်တစ်ပါးတကုတ်ပြစ်ပြီဆိုရင်ပဝန်းကြီးကစကားပြောပြီးအတင်းအဖြစ်ကိုပြောအာဖုန်ကြီးပြောရမလားမင်းဘာလဲမင်းကဘာသဘောလဲဘာလေးညာလေးဘယ်မှာလဲတရားအထုတ်တာဒေါသတွေကလွန်လာတယ် ဒေါသတွေလွန်မိုးလာတယ်တရားဆိုတဲ့အလုပ်ကဒေါသကိုတတ်တာကိရိတာတွေကိုနည်းအောင်ပေါအောင်တတ်တာငါပြုတ်တယ်ငါအစွဲမရှိတော့ဘူးငါလည်းမရှိသူလည်းမရှိပုဂ္ဂိုလ်လည်းမရှိတတ်တော်မရှိဩအကြောင်းအကျိုးပဲရှိတယ်အကြောင်းပေါ်လာတဲ့အကျိုးချုပ်ပြောင်းသွားတယ်အကြောင်းပေါ်ပြီးအကျိုးပေါ်တဲ့ အကြောင်းဖြစ်ပြီးအကြောင်းပြတ်သွားတာအကျိုးဖြစ်ပြီးအကျိုးပြတ်သွားတာသူကအကြောင်းဓမ္မအကျိုးအကြောင်းကကျေးဇူးပြုလို့အကျိုးတွေဖြစ်နေတာဘာလေးတစ်ခုပေါ်ပေါ်အကျိုးတစ်ခုပေါ်ပြီးဆိုလို့ချင်းအော်အကြောင်းကကျေးဇူးပြုထားတာကိုလို့အကြောင်းကျိုးကိုနားလည်တဲ့ပုဂ္ဂိုလ်ဒီလောဘလည်းမဖြစ်ဒေါသလည်းမောဟလည်းမဖြစ်သူ့အကြောင်းနဲ့သူ့အကျိုးကိုယ်အကြောင်းနဲ့ကိုယ်အကျိုးကိုယ်လည်းမဆိုင်ဘူးသူတစ်ပါးပြဿနာကိုကိုယ်သွားပြီးတော့ဒေါသမဖြစ်ရဘူးသူတစ်ပါးဖြစ်နေတဲ့ဥစ္စာကိုငါဖြစ်ရမလားငါဆရာတော်လုပ်ရမလား အဲငါတကာကိုငါတကမကိုလိုရမလားဘုန်းကြီးတွေကလည်းအဲ့ဒါလိုဖြစ်နေမယ်ဆိုရင်ဘယ်မှာလဲတရားအထုတ်တဲ့စိတ်တရားမရှိဘူးအဲ့ဒါတရားအထုတ်တာရက်အချိန်နေနာအဲ့ဒါအထုတ်ပြီးတော့လောဘဒေါသတွေလွန်မိုးနေလို့ရှိရင်အဲ့ဒါကုသိုလ်မဖြစ်တော့အကုသိုလ်ဖြစ်ပြီးတော့အပေတကားခြောက်ထက်ဆင်းမဲ့ဖြစ်နေဘာဖြစ်လို့ဒီလောက်တည်းလှုပ်လှုပ်ထားပြီးတော့ဒီစိတ်ကလည်းမထိသိနေနိုင်တဲ့သူခဏလေးပြောလှုပ်ရှူထားတာကို ဝေဒနာတွေမပေါ်အတိအဓမ္မဝေဒနာကိုဖြစ်စီတော့ဝေဒနာကလောတော့ငုတ်သွားတာပဲလောလောဆယ်သမထအာယုံကြောင့်ငုံနေတာသို့တော့အကြောင်းတိုက်ဆိုင်ပြီဆိုရင်အာယုံနဲ့ဒွါရတိုက်တဲ့ဒိုင်းစုပေါ်လာတာပဲအနုတ္တိယလေးတို့ကအနုတ္တိယအမြင့်မှမပြတ်ပဲဒီခန္ဓာကိုယ်တရားအထုတ်တဲ့ယောဂီပေါ့အမြင့်ပြတ်တာတိမ်မွေးရပဲနူးညံ့ရပဲတော့ဩဘာလီရုပ်ပေါ်ပေါ်နာပေါ်ကြည်နေတာဘာလေးပေါ်ပေါ်ဒါကြောင့်မလို့မြတ်စွာခဏခဏပြောတယ် ကိုယ်ရုပ်တရားကဖြစ်ကြတယ်မြင်နေတယ်ရုပ်တရားရဲ့ပြစ်တာကိုမြင်ရုပ်တရားနဲ့ဖြစ်တာပြစ်တာတွေ့နေတယ်။ဩနန်းဆိုတဲ့စိတ်ကလေးကခံစားမှုစိတ်ကလေးကဖြစ်တာကိုတွေ့နေပြစ်တာတွေဖြစ်တာပြတ်တွေ့တယ်။ရုပ်တရားနံတရားနဲ့သူ့အသူဖြစ်တော့ပြစ်နေတာတွေ့နေတယ်။အပြင်လောကကိုကြည့်လိုက်ပြန်သူတစ်ပါးခန္ဓာ၅ပါးကြည့်လိုက်သူခန္ဓာ၅ပါးသည်သူခန္ဓာသူရုပ်တရားလည်းဖြစ်နေတယ်သူရုပ်တရားလည်းပြစ်နေတယ်ရုပ်တရားရုပ်တရားလည်းပြစ်ပြီးပြစ်နေတယ် သူ့ဉာဏ်တရားလည်းဖြစ်နေတယ်သူ့ဉာဏ်တရားလည်းပြက်နေတယ်သူ့ဉာဏ်လည်းဖြစ်ပြီးပြက်နေတယ်သူ့ယုံနဲ့နှစ်ပါးတွေဖြစ်ပြီးပြက်နေတယ်အဲ့ဒါလိုပဲမြင်တာအာပြက်ပါပြက်တာပဲဘာမှစိတ်ထဲမှာအစွဲမရှိတော့ငါစွဲမရှိတော့ဘူးဒါကြောင့်မလို့ခဏခဏပြောဘူးတယ်ငါစွဲမပြုတ်လေသည်များဘာပဲလို့လို့ဒုက္ခငါစွဲမပြုတ်လေသည်များဘာပဲလို့လို့ဒုက္ခနေရာတိတ်မှာငါလိုက်အရှင်ခန္ဓာကို ကိုကအိမ်မှာအရှင်ခံလို့မလို့ဘုန်းကြီးတဲ့အရှင်ခံတာငါဘုန်းကြီးငါလုပ်သေးတာအာယဟန်တကယဟန်တန်ဃာတော်တွေကြတော့ငါတကငါတကမလုပ်ပြန်ပြီငါဆွဲဆွဲဆင်းရဲတာပေါ့ဆင်းရဲတာပေါ့ဒါမြတ်စွာဘုရားကမိန်တယ်လေဒုက္ခိတိနဒုက္ခိတောသုဝိတိနသုခိတောအဲ့ဒါလို့ငါဆွဲနေလို့ရှိရင်တဲ့ဟိုလူတယောက်က ကိုကိုယဟန်တို့တင်တို့ဒီငါတကငါတကမလို့အဆွဲနဲ့ ဆွဲလန်းနေလို့ရင်ထိုဒကာဒီဒကမဒီလောကဓာတ်ကိုတိုက်ဆိုင်လို့သူဆင်းရဲပြီသောကတွေဖြစ်ပြီးငိုကြွေးရပြီဖြစ်ပြီးတင်တို့ဒီလည်းပဲသူ့နောက်ကလိုက်ပြီးတော့သောကဖြစ်ပြီးငိုကြွေးရလိမ့်မယ်တဲ့ငါဆွဲလို့ငါဆွဲဆွဲနေတာကိုဒကာဓမ္မတွေကလည်းပဲအာငါဆရာသမားငါဆရာပဲငါဆရာဘာပြောရမလဲအတင်းပြောရမလားဘာလို့ရမလားညာလို့မတိုင်းတို့ငါဆွဲဆိုဒေါသတွေဖြစ်တယ် လောလောဘဒေါသတွေဖြစ်တယ်လောဘဒေါသလောမောတွေဖြစ်တယ်မာနတွေတက်ပြီးတော့အဲ့ဒါဟာဒုက္ခိတေနဒုက္ခိတောဒုက္ခိတေဆိုဘာလို့အစွဲမပြုတ်လို့သူတစ်ပါးဒုက္ခဖြစ်ရင်ကိုယ်လည်းဒုက္ခဖြစ်ရောပြီးဒုက္ခဖြစ်နေရောပင်မန်းနေရောဆင်းရဲလိုက်ဆင်းရဲပေးနေတာဟောကိုယ်လည်းဆင်းရဲပေးနေတယ်သူသူဆင်းရဲနေလို့ကိုယ်လိုက်ဆင်းရဲနေရောကိုယ်လည်းမဆိုင်တာကိုစောက်သွားပြီးဆွဲနေတော့အဲ့ဒါကဘာကြောင့်လဲဆိုဘုရားက မင်းတို့ငါမပြုတ်လို့ကွာငါဒိဋ္ဌိမပြုတ်လို့တရားဆိုတာဒိဋ္ဌိပြုတ်တယ်လို့ငါငါအမေလည်းမရှိဘူးငါအဖေလည်းမရှိဘူးငါလည်းမရှိဘူးသူလည်းမရှိပုဂ္ဂိုလ်လည်းမရှိတတ်တော်လည်းငါဆရာလည်းမရှိဘူးဘယ်မှာလဲငါဆရာငါမရှိဘူးငါဆိုတဲ့အတ္တမရှိရဘူးအဆုံးမှပဲရှိတယ် မိမိကိုသွန်သင်ပြတဲ့ဆုံးမတဲ့ပုံကိုယ်တာရှိတယ်အဲ့ဒီပုံကိုယ်ကသူ့စီမှာဆွဲရတဲ့အလိုမဟုတ်ဘူးသူ့လမ်းသူ သွားမယ်သူအကြောင်းတိုက်ဆိုင်ရင်အကျိုးတွေဖြစ်မှာပဲမကောင်းတဲ့အကြောင်းတွေပြုလုပ်ခဲ့သည်ရှိသောသန္တရာကမကောင်းတဲ့အကြောင်းတွေပြုလုပ်ခဲ့သည်ရှိသောမကောင်းတဲ့အကျိုးတွေဖြစ်မှာပဲကောင်းတဲ့အကြောင်းလေးတွေချိခဲ့မယ်ဆိုကောင်းတဲ့အကျိုးတွေပဲဖြစ်နာဖြစ်နေတာအကြောင်းတဲ့အကျိုးလေးယောဂီတို့ရဲ့ဒါကိုပဲလင်းဝေဒနာနဲ့ငါမရောဘူးဆိုတာအဲ့ဒါပြောတာ ဝေဒနာနဲ့ငါနဲ့မရောနဲ့ဆိုအဲ့ဒါပါခံစားစရာနဲ့ဟိုကမဲ့ငါမလုပ်ရဘူးဒါမှလည်းငါမလုပ်နဲ့သူများခံစားတာကိုသွားပြီးလိုက်ပြီးမခံစားနဲ့သူတို့ကဒုက္ခတာကိုသွားပြီးဒုက္ခမရောက်နဲ့သူခန္ဓာနဲ့ငါခန္ဓာနဲ့ကိုယ်ခန္ဓာနဲ့မတူဘူးသူခန္ဓာငါပါဖြစ်ပြီးပြက်နေတာနဲ့ကိုယ်ခန္ဓာကဖြစ်ပြီးတော့သူတန်သူလန့်သူသွားနေတာသူကံတရားနဲ့သူသွားနေတာကိုယ်ကံတရားကိုသွားနေတာဒီလိုညံနေမှာကွဲပြီးမြင်ရမယ် လူတယောက်ရဲ့ကံစားတာဆိုတာလေတခါတရံသိပြီးကောင်းတဲ့အကျိုးပေးကောင်းလိုက်တာသိပြီးအကျိုးပေးကောင်းနေတယ်ဟိုတော့ကဘုန်းကြီးရဲ့မမဘကိုးကမမအော်ငါသားဘုန်းကြီးဘုန်းကြီးလိုက်တာနော်လို့ရှင်လည်းအကုန်ဖြစ်နေတယ်ငါသားဒီဘုံကံဟာဘယ်လောက်ထိဖြစ်မလဲဖေ။ဘယ်လောက်တာရှိရပြီးတော့ကြည်နေတယ်ဖေ။အေး ပြောရတယ်မယေလို့ကံတရားဆိုတာအတိတ်ကံပစ္စုပကံနှစ်ခုရှိတယ်အတိတ်ကံကတခါတရံကြလို့ရှိရင်အကုသိုလ်ကြီးကိုဖြစ်မိခဲ့မယ်ဆိုသူအကုသိုလ်ကံတရားကအပယ်လေးပုံရောက်စေကံတရားတွေဖြစ်စီတတ်တယ်သို့တော့ပစ္စုပန်မှာကောင်းတဲ့အလုပ်ကိုလုပ်နေမယ်ဆိုသူအကုသိုလ်ကံအကျိုးမပေးဘူးအဟောတိကံဖြစ်သွားမှာပဲကိုကကောင်းတဲ့စေတနာလေးမွေးကောင်းတဲ့ကုသိုလ်တွေကောင်းတဲ့ခန္ဓာကိုယ်ဓမ္မတွေမွေး သီလဓမ္မသမာဓိဓမ္မပညာတွေမွေးထားသီလတွေမပြည့်စည်စေနဲ့သတိပဒံတရားတွေခဏခဏကတ်ထားအမြဲတမ်းသတိပဒံတရားနဲ့နေရုပ်ပေါ်ပေါ်နာမ်ပေါ်ပေါ်လည်းအာယုံမှန်အောင်အကုန်လုံးဖြစ်ပြီးကုန်ပြစ်နေတာပဲဘယ်စိတ်ပေါ်ခဏဖြစ်ပြီးခဏပြစ်နေတာအဲ့ဒါလို့ဖြစ်ပြနေမနဲ့ကိုင်းပြီးတော့ဓမ္မနဲ့နေတဲ့ပုဂ္ဂိုလ်အတ္တမမကပ်ဘူးတရားမရှိလို့မတရားတွေဖြစ်တာလို့ တရားတွေမြင်နေတဲ့ပုဂ္ဂိုလ်ကမတရားကပ်ခွင့်မရဘူးဥပမာလေးပေါ့ရေများရေနဲ့မီးများမီးနဲ့တလို့အကုသိုလ်များများများများလုပ်တဲ့ပုဂ္ဂိုလ်ကကုသိုလ်ကအကျိုးပေးခွင့်မရဘူးအကုသိုလ်ကိုမကြော်နိုင်ဘူးကုသိုလ်ကကုသိုလ်ကောင်းမှုတွေအားကြီးနေမယ်ကုသိုလ်ကောင်းမှုတွေအားကြီးနေမယ်ဆိုအကုသိုလ်ကမကြော်နိုင်ဘူးမကြော်လွားနိုင်ဘူးဘာဖြစ်လို့လဲမိမိစိတ်ထဲမှာကုသိုလ်တတ္တိကအများအားရှိနေတယ် ဒါကြောင့်ယောဂီတို့ကိုဘုန်းကြီးတို့ဘာလို့တရားတွေပြနေတာလဲရတဲ့အချိန်ကိုတကောင်းသက်တာမနေပဲနဲ့ကိုတရားအထုတ်ပြီးမနေပဲနဲ့ဘာလို့ဒီလိုတရားတွေပြတာဒီအသည့်လေးတွေတရားဓမ္မတွေနှလုံးသားနဲ့မထည့်ပေးခြင်းလို့အမှန်တရားတွေအမှန်နဲ့သိသွားစေခြင်းလို့ဓမ္မလမ်းကြောင်းပေါ်ရောက်စေခြင်းလို့အာဓမ္မနဲ့ဓမ္မကို မရောစေနဲ့ပြောင်းပြန်မလုပ်နဲ့ပေါ့ဓမ္မဆိုတာကလောဘတွေငြိမ်းတဲ့အလို့ဒေါသတွေငြိမ်းတဲ့အလို့မောဟတွေငြိမ်းတဲ့အလို့ဓမ္မလို့ခေါ်တယ် အတ္တမဆိုတာလောဘဒေါသမောဟတွေတောင်းချမ်းနေတဲ့အလုတ်ကိုအတ္တမလို့ခေါ်တယ်။အဲဓမ္မနဲ့အတ္တမအဲ့လိုနားလည်ပေးရ။ထိုဓမ္မတရားတိသောတပတ္တိမဉ္ဇဏ်တဂရဂါမိမဉ္ဇဏ်အနာဂါမိအရဟတမဉ္ဇဏ်ကိုလည်းကျေးဇူးပြုတယ်ဓမ္မရဲ့လမ်းကြောင်းကဓမ္မောဓမ္မဟောဝေရကတိဓမ္မဇာတိဘုရားက ဓမ္မဝေရကတိဓမ္မဇာတိတရားကိုစောင့်ရှောက်တဲ့ပုဂ္ဂိုလ်တွေသောတာပန်ဖြစ်အောင်ကြိုးစားတယ်ပေါ့သောတာပတိမညာဘုံညာကိုကြည်သူပြုလာမယ်သဂရာကအနာကံဉာဏ်တာဆိုတဲ့ဘဝကိုကြည်သူပြုလာလိမ့်မယ်တရားကတရားအထုတ်တရားကစောင့်လိမ့်မယ်တဲ့တရားကိုမစောင့်ရှောက်ရင်မစောင့်ရှောက်တဲ့တရားကသူ့အတူလက်သူလန်းသူသွားမှာပဲအဖြစ်လို့တော့သူ့လန်းနဲ့ကိုလန်းနဲ့မတူဘူးလေအာဓမ္မလန်းကမကောင်းတဲ့လန်းသုက္ကတိဘမှာဒုက္ကတိဘကိုသွားတဲ့လန်းအာဓမ္မလန်းက ဓမ္မလမ်းကသုဂတိဘွားမှမညာပုံညာနိဗ္ဗာန်ကိုသွားတဲ့လမ်းအဲ့ဒါလို့ကိုမြင်ထားရတယ်အဲ့ဒါလို့ဓမ္မနဲ့အာဓမ္မမကွဲတဲ့ပုံကိုယ်တွေတချို့ပုံကိုယ်တွေကြတော့မရောရှဲပြီးတော့ပြောင်းပြန်ယူပြီးတော့ဟာဒေါသတွေဖြစ်မောဟတွေမာနတွေတိပိဒုက္ခတွေရောက်နေကြအပယ်လေးပုံ ရောက်စီတတ်တဲ့စိတ်ထဲမှာအပယ်လေးပုံ ရောက်စီတဲ့အာဟုသောကံတွေဖြစ်နေတယ်တန်ဃာတော်တွေအကြောင်းရင်းခံပြီးအာဟုသောတွေဖြစ်နေတယ် ကိုကဘာမှငါးပါးသီလတော့မလုံခြုံပဲနဲ့အကုသိုလ်တွေဖြစ်နေတယ်ဟိုလူကိုဆဲဟိုမကျင်းနဲ့ဒီလူကိုမကျင်းနဲ့မကျင်းတဲ့စိတ်ဒီကုသိုလ်မှမဟုတ်ပဲအကုသိုလ်အဲ့ဒါအဓမ္မဖြစ်ပေါ်လာတဲ့မြတ်သောသဘောမှန်တဲ့မြတ်တွေသွားသူဖြစ်ပြီးသွားသူပြည့်နေတာပဲလို့မြင်ဓမ္မကြည့်ပါလားဝေဒုက္ခဝေဒနာပေါ်ရင်လည်းဒုက္ခဝေဒနာကိုဟိုကဒေါသနဲ့အဖော်မပြုတော့ဘူးလေဓမ္မကဘာလေးပေါ်ပေါ်အော်သူ့ဟာသူပေါ်သူ့ဟာသူပြောက်သွားတာ ဒုက္ခဝေဒနာပေါ်ရင်ပေါ်တဲ့ဝေဒနာချမ်းသာတယ်ချမ်းသာတယ်ချမ်းသာတော့မခံစားတော့ဘူးပြောခဲ့ပြီးပြီယောဂီသုံးမျိုးနဲ့ပြောခဲ့ပြီးပထမစအာထုတ်စဉ်ယောဂီပုဂ္ဂိုလ်နဲ့အတွေ့အကြုံတော်တော်လေးအလေးချင်းနေအားကောင်းလာလာနေတဲ့ယောဂီရဲ့အတွေ့အကြုံအာထုတ်ထားလို့တကယ်ဝိပဿနာဉာဏ်ထိုက်တတ်တဲ့ယောဂီပုဂ္ဂိုလ်သုံးမျိုးသုံးစားရှိတယ်ပထမတရားအာထုတ်စဉ်ယောဂီပုဂ္ဂိုလ်သည်ဝေဒနာကိုသိမခံနိုင်ဘူး ဝေဒနာနဲ့ငါနဲ့ရောရောနေတတ်တယ်အပလိအပလိငါမခံနိုင်ငါမမနိုင်ဘူးငါမလုပ်နိုင်ဘူးဖြစ်နေတယ်အဲ့ဒါအလေးချိန်မရှိတဲ့ခါအဲ့ဒါလိုဝေဒနာကိုဒုက္ခဝေဒနာကိုဒေါသနဲ့အဖော်ပြလိုက်တယ်ဝေဒနာပစ္စယတဏဝေဒနာပစ္စယဒေါသဝေဒနာပစ္စယမောဟဖြစ်သွားနေတတ်တယ်အလေးချိန်နေပါပြီးတော့အစလုပ်တဲ့ပုဂ္ဂိုလ်အလေးချိန်နေများလာတဲ့ပုဂ္ဂိုလ်တွေကြပြန်တော့သီးခံဖို့တက်လာတယ် ဝေဒနာကိုသိခံဖို့တက်လာတယ်တချင်းချင်းမှဝေဒနာဟာသူ့ဟာသူပျောက်သွားမှာပဲလို့သိနေတယ်ဝေဒနာတတ္တိကုံပျောက်သွားမှာပဲလို့သိနေတယ်အလေးချင်းကိုလေ့ကျင့်ထားတာကိုဝေဒနာကိုအပြုတ်တိုက်ထားတာကိုအဲ့တော့ဝေဒနာကိုအပြုတ်တိုက်ထားတဲ့ယောဂီပုဂ္ဂိုလ်ကြပြန်တော့အာသူ့ဟာသူတတ္တိတကုံတော့သူပြပါပြီစီညီညီလေးအဲ့ဒီချိန်မှာဒုက္ခဝေဒနာနဲ့နေတာ အလေးချင်းအားကောင်းနေတဲ့ပုဂ္ဂိုလ်ဒီဒုက္ခဝေဒနာနဲ့အမြဲတမ်းနေလေးရှိတယ်။ဒါသူဝိပဿနာဉာဏ်ထိုက်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ကိုဖြစ်မြင်မြင်ယောဂီပုဂ္ဂိုလ်ကြပြန်တော့ဒုက္ခဝေဒနာပေါ်လဲဖြစ်တာနဲ့ပြတ်တာပဲမြင်ဥပ္ပကဒုက္ခဒုက္ခဝေဒနာနဲ့ဖြစ်တာနဲ့ပြတ်တာဘယ်ဝေဒနာတော့မခံစားတော့ဒုက္ခနဲ့မခံတော့ဒုက္ခကိုလည်းမခံတော့ဒုက္ခကိုလည်းမခံတာဒုက္ခကိုလည်းမခံဒုက္ခဝေဒနာကိုလည်းမခံစားဘူးဒုက္ခကိုလည်းမခံစားဘူးဥပ္ပခါယူပြီးတော့ဥပ္ပခါလေးနဲ့ အာသူ့သဘောသူဖြစ်ပြီးသူပြစ်နေတာပဲဒါတရားကအဲ့လိုဖြစ်တာတရားတရားလမ်းကြောင်းကချမ်းသာစရာလေးခဏဖြစ်ပြီးခဏပြစ်နေတာဆင်းရဲကြလေးခဏဖြစ်ပြီးခဏပြစ်နေတာကိုကဖြစ်တာနဲ့ပြစ်တာပဲရှိတယ်ဘယ်အာယုန်နမိတ်ပဲပေါ်ဘယ်အာယုန်သဘောပဲပေါ်ပေါ်ယုတ်တက်ပဲပေါ်ပေါ်ဝေဒနာတက်ပေါ်ပေါ်သင်ညာတက်ပေါ်သင်္ခါရဝိညာဏတက်ပေါ်ပေါ်ပေါ်လာတဲ့အာယုန်လက်ကိုသတိကကြည့်တဲ့မရှိဘူးမရှိဘူးသူ့အသူဖြစ်သူ့အဖြစ်သူ့သဘောသူ့ဖြစ်သူ့သောဖြစ်တယ်ဒါဆိုငါမရောတော့ဘူး ဝေဒနာနဲ့ငါမရောပါဆိုရင်အဲ့ဒါပြောတာဝေဒနာနဲ့ငါနဲ့မရောတော့ဘူးသူ့ဟာသူသူခံစားမှုပေါ်နေကိုယ်နဲ့မဆိုင်ဘူးကိုလိုကအကက်ကက်ပဲကြည့်နေတာဒါကြောင့်မို့လို့ယုံနံကိုငါဆွဲလို့မာခဲလို့သူတဲ့ညံမွဲတဲ့ပုထုဇဉ်ရဲ့သူမမြင်အကန့်ယုံနံတွေကြော်ကြမ်းလို့လိညာမှမသိပြန်ဒါလိညာနေတာတဲ့ယုံတန်တွေက ယုတ်နံလေးကြော်ကြမ်းလို့လဉာဏ်မမသိပြန်ငါမဟုတ်တဲ့နာယုတ်နှစ်ပြားရဲ့ငါတဏ္ဍဖန်ဆင်းလို့လေငါမဟုတ်တဲ့နာယုတ်ငါမဟုတ်ဘူးတဲ့သူလည်းမဟုတ်ဘူးလေနာယုတ်နံဓမ္မတွေယုတ်တွေဖြစ်တဲ့ယုတ်တွေပြက်နေတာနံတွေဖြစ်နံတွေပြက်နေတာယုံနဲ့ဓမ္မတွေဖြစ်ပြီးယုံနဲ့ဓမ္မတွေပြက်နေတာကပုဂ္ဂိုလ်မပါဘူးတတ္တဝမပါဘူးအသက်စီဝါလေးပြမပါဘူးဟာရသော်ဘုရားပြောတာကငြိမ့်ငြိမ့်ချမ်းချမ်းလေးအေးအေးချမ်းချမ်းလေး ဒါပေမဲ့ယောဂီများကလုပ်နေအဲ့လိုမဟုတ်ဘူးငါရောနေတာကိုနေရာထဲမှာငါအချိန်ခန္ဓာကိုဟောနေရပါတယ်ငါအမိငါအဖေငါလေငါသားငါသမီးငါဇေယဆရာသမားငါဆရာသမားငါအကုန်လုပ်လိုက်တာငါမရှိတာကိုငါလုပ်လိုက်တော့ဘာဖြစ်သွားသလဲလမ်းပေါ်မှာလမ်းလျှော်သွားတာပဲဘယ်မှလဲတရားတရားဆိုတာမရှိဘူးအဲ့တော့ဥပမာလေးတစ်ခုပြောမယ်ဆိုရင်တော့လက်စွာဘုရားကို ဒိဋ္ဌိတွေကအမျိုးစုံဇေတဝန်ကျောင်းသားမှာကဒိဋ္ဌိကျောင်းလည်းရှိတယ်ဇေတဝန်ကျောင်းသားမှာဒိဋ္ဌိတွေရှိတယ်ဒိဋ္ဌိတွေကလည်းဒီကောသလမင်းကိုတစုလက်ဆောင်တိုးပြီးတော့မှဒိဋ္ဌိတွေကကျောင်းယူကျောင်းရာကိုရအောင်ဝယ်ပြီးစင်ပြိုင်လုပ်တယ်ဒါပေမဲ့ဘုရားရှင်တာဝကဒီအကသာဝကကြီးပဲရှင်မောက္ကလမထေရမြတ်ကြီးက ယောက်ျားနတ်ပြည်ကိုသွားတယ်နတ်ပြည်ဆွမ်းခံပြန်လိုက်နတ်သမီးတွေကဘယ်လိုပြောလိုက်ဒါလေးဘုရားလာလျှောက်တာဘုရားကတရားဓမ္မတွေကိုဟောအကုသိုလ်တရားတွေဘယ်လိုကုသိုလ်တရားတွေဘယ်လိုပြုလုပ်တဲ့တော့ကုသိုလ်တက်ပြီးဘယ်လိုခံစားနေဟောတာပါဖြစ်ဘယ်လိုဖြစ်နေလဲတရားကဖြစ်နေဘယ်လိုဖြစ်နေလဲအဲ့တော့တရားဓမ္မတွေအကုသိုလ်မလုပ်ကြတော့ကုသိုလ်ပဲလုပ်ကြတော့တယ်အကုသိုလ်လုပ်တဲ့ပုံကြည့်ဒီမှာသေတဝမ္မတန်တာဝတိမှာဂတိ80မှာ ကွရီ80မှာကွရီ90ထိုးသည် အရိယာကြီးပဲဂရေ80ထဲမှာ90တို့သည် အရိယာကြီး80တို့သည်အရိယာကြီးပဲနောက်30က90ဒီအရိယာတွေ20သောပုဂ္ဂိုလ်တွေကြပြန်တော့တရဏဂုံတီတဲ့ပုဂ္ဂိုလ်တွေသီလဝန္ဒပုဂ္ဂိုလ်တွေ နောက်30တော့ပုဂ္ဂိုလ်ကြတော့မိစ္ဆာဒိဋ္ဌိတွေအဲ့လောက်ပဲရှိတယ်မိစ္ဆာဒိဋ္ဌိကြတော့အယိုးဆွဲဆွဲနေတာဘယ်တော့မှဖြုတ်လို့မရတော့အယိုးဆွဲဆွဲနေတယ်သူကအဆွဲကိုမိစ္ဆာတွေသိကြောက်เสียကောင်းတယ်ဘယ်လိုပြောပြောနားမထောင်တော့ဘူးသူကအဆွဲကအဲ့လိုဆွဲတာ မရှိဆွဲဆွဲတာမရှိတာကိုဆွဲတာအရှိဆွဲနဲ့မရှိဆွဲရှိတယ်လေမရှိတာကိုဆွဲနေတာသိကြောက်เสียကောင်းတဲ့အယူဝါဒ အဲ့တော့ဒီနေ့ကျတော့သုံးတိပရပိုက်မာလီကအဲ့ဒီမှာအချောဆုံးအလားဆုံးဆိုတော့သူပရပိုက်မာလီကိုပိုက်ဆံနေပေးပြီးတော့ဘုရားเจ้าကိုသွားခိုင်းတယ်ဘုရားနဲ့ငါနဲ့လူတွေမနဲ့အစောကြီးချင်းလာဘုရားနဲ့ဓမင်းနေဘုရားဝက်လာပြီးမင်းတို့လူတွေမေးလို့ချင်းပြောညပိုက်ဆံဘလောက်ပြီးမရော့ပိုက်ဆံငွေတွေပုံပြီးတော့ဘုရားကိုဖြစ်စည်းခိုင်းတယ်ပေါ့ဘုရားနဲ့တန်ဃာတော်တွေအဲ့ဒါမိစ္ဆာရိတွေကသူတို့ကကြောင်းအစောကြီးလာတဲ့အချိန်အဲ့ဇေယျတစ်ခုမှအိပ်ပြီးလာတယ်သုံးလေးပရပိုက်မကဘုရားနဲ့သိနေတယ်ဒါကအကျွေးလေးရှိတယ်အတိတ်ကအကန့်အကျွေးလေးရှိတယ် ရှိပါပါစေသူတို့ပြုလုပ်တဲ့ကံတွေသူတို့အကျိုးပေးမှာခွန်လေးမြောက်တဲ့နေ့မှာမိစ္ဆာတိတွေကအဲ့ဒီသုံးဒီပရမိုက်ဘကိုတတ်ပြီးတော့ဘုရားကြောင်းသားလေးတစ်ခုမှာတက်ခက်ဒီအုပ်ပြီးထားတာမိစ္ဆာတိတွေကအအောင်ကြွကြော်တာပေါ့ဘယ်ကြီးနားပေါအောင်တိဟာဘုရားရှင်ဂေါတမဘုရားနဲ့တပတ်သာဝကတွေသုံးဒီပရမိုက်မှာပေါ့ဖြစ်စီပြီးတော့မြုပ်ထားတယ်တတ်ထားတယ်စသည်အဖြစ်ဟာရှင်မောက်ကလန်တို့ ရှင်သာရိပုတ္တရာတို့ကလည်းလမ်းကဆွမ်းခံရကြားလာတော့သူကဘယ်ယုံမလဲအရိယာမန္တမြတ်တွေဘယ်တော့မှမယုံတော့ပုရုဇဉ်တွေကတော့တန်တရားဖြစ်တယ်ဟုတ်တလားဟုတ်မဟုတ်ရဲ့လားအဲ့လိုတန်တရားတွေဖြစ်ကြတယ်ပုရုဇဉ်တွေကြတော့အရိယာသောတာပန်အစရှိတဲ့ပုဂ္ဂိုလ်တွေကဖះနဲ့ပတ်သက်ယုံမှန်တန်တရားလုံးဝမရှိတော့ဘူးမြတ်စွာဘုရားမကောင်းမှုမှန်တဲ့မြတ်ဒီအပပြုထားပြီးပြီ အယက်ဆိုင်ဆိုယဟန္တာပုဂ္ဂိုလ်တွေအကုသိုလ်မန္တမင်းတွေအကုန်လုံးပယ်တတ်ထားပြီးပြီဘယ်တော့မှအကုသိုလ်မလို့သိပြီးတာသိတဲ့တွေ့တာကြောင့်ညာတပင်တို့ဝိသခါတို့ကအင်ကွာရီလိုက်တာထောင်းလိုင်းရင်ဝင်ထားတယ်တမျိုးလုံးမှာအဲ့တော့တတ်တဲ့ပုဂ္ဂိုလ်၂ယောက်ကသူတို့ပိုက်ဆံရပြီးပြီပိုက်ဆံရထားတော့မင်းတို့တတ်တဲ့တာမင်းအရေးဝိုင်းမှာပေါ်တော့တာပဲအရေးတော့တယ်မှာပေါ်တယ်မင်းအရင်တတ်တာငါနောက်မှတတ်တာ ပတ်စံဝေစုမကြတော့ငါအရင်တတ်တဲ့တွေ့တာတော့ငါအရင်တတ်တဲ့တွေ့တာကြောင့်ရောငါကတော့ယူမယ်မင်းကနောက်ကြတတ်တယ်မင်းတတော့ယူအာမယူဘူးနှစ်ယောက်ဆုံးပူတူတတ်ပြီးတော့သေးတာနှစ်ယောက်ဆုံးလူဝိုင်းဝိုင်းမယ်အဲ့ဒါပြန်တော့ဒိုင်းဆိုရင်အဲဝင်ဖမ်းရောဖမ်းပြီးတော့ကောသရမင်းထံယူတယ်အကုန်လုံးဖြည့်ပေးတယ်ဒါသူတို့တတ်ခိုင်းတဲ့အကြောင်းမိစ္ဆာတိတိတီကိုသူမိစ္ဆာတိတိကိုအော်အနောက်ဘက်မောဝါကိုယူပြီးတော့ကွင်းထဲမှာ လေပင်လောက်ပဲပေါ်ထားတယ်အကုတ်မြေကြီးမြုပ်ရွှေထွန်းတို့ငွေထွန်းတို့ထွန်ပြီးတော့အကုတ်တတ်ပြစ်တာမေဆာတိအကုတ်သေးမကောင်းတဲ့အကုတ်တို့ဖခင်ကမကောင်းမှုအကုတ်တို့ပြုတဲ့ပုဂ္ဂိုလ်ဒီခொနှစ်ရက်ခொနှစ်ရက်ခொနှစ်လခொနှစ်နှစ်အတွင်းမှာမကောင်းကြိုးပေးလိမ့်မယ်ဘုရားရဟန္တာကိုပြည့်စည်တဲ့ပုဂ္ဂိုလ်တို့ပြည့်စည်တဲ့ပုဂ္ဂိုလ်တို့ဒီခொနှစ်နှစ်ခொနှစ်ခொနှစ်ရက်ခொနှစ်လခொနှစ်နှစ်အတွင်းမှာမကောင်းတဲ့အကျိုးပေးမယ် ဒါကြောင့်မလို့တန်ဃာကိုပြမားတယ်တန်ဃာတော်တွေကိုစော်ကားတဲ့ပုံကိုယ်တွေကသူတို့အသက်ရှည်ရင်ခုနှစ်နှစ်အတွင်းအရိယာသူတော်ကောင်းဖြစ်မယ်သူတို့ပြမားတဲ့ပုံကိုယ်တွေအရိယာသူတော်သီလဝန္တာပုံကိုယ်ဖြစ်နေမယ်သူတော်ကောင်းဖြစ်နေမယ်သူမကောင်းကျိုးပေးမယ်သိကြောက်เสียကောင်းတယ်ဒါကံဒီသိကြောက်เสียကောင်းတယ်ဒါမြတ်စွာဘုရားဒီတိုင်းပဲဒိဋ္ဌဓမ္မဝေဒိနေကအကျိုးပေးလိမ့်မယ်တဲ့ဒိဋ္ဌဓမ္မဝေဒိနေအကျိုးမပေးတဲ့ဥပပိစ္ဆဝေဒိနေကဒုတိယသောကတတ္တမေသောကဒုတိယဝမှာမကောင်းကျိုးပေးမယ် ဒါမှမဟုတ်အလဲသော၅ချက်ကတတိယဘဝနိသနာကြောင့်အကျိုးမကောင်းကျိုးတွေပေးလိမ့်မယ်မကောင်းတဲ့အကြောင်းတွေမကောင်းတဲ့ကျိုးပြီးတဲ့အကြောင်းညင်ရင်တော့ကျိုးပေးမယ်ဒါကြောင့်ဒီနေ့ဘုန်းကြီးတို့တရားအားထုတ်တယ်ဆိုတာထုကံကိုညံနဲ့ဖြတ်နေတာတသံတရားလုံးကတို့လှုပ်လာကြတဲ့အကုသိုလ်တွေရှိတယ်ထုအကုသိုလ်ကိုညံနဲ့ဖြတ်နေတာခန္ဓာပေါ်တိုင်းပေါ်တိုင်းရုပ်ခန္ဓာပေါ်ပေါ်နာခန္ဓာပေါ်ကြည့်နေမရှိဘူးမရှိဖြစ်ပြီးပြနေအော်ရှေ့ကဖြစ်ဖြစ်နောက်ကမဲ့အချင်းမဲ့ကြည့်ပြီးနေတော့ လောဘတွေပါလာတော့ဒေါသဓမောတွေပါပြီးငါလည်းမရှိသူလည်းမရှိပုဂ္ဂိုလ်လည်းမရှိတတ္တဝအသက်ဇီဝလည်းပဲမရှိဆွဲเสียဘာမှဆွဲเสียမရှိတော့ဆွဲလန်းเสียမရှိတော့ဘူးဆိုရင်ငါဆွဲသူဆွဲပုဂ္ဂိုလ်ဆွဲတာမရှိတော့ဘူးဆိုရင်တနည်းကပြောခဲ့တယ်လို့ပေါ့အရှိကထွက်လာတဲ့နေမင်းကြီးဟာအထက်ကောင်းငင်ရမှလည်းမကန့်ညီဘူးမဟာဗုဒ္ဓမြတ်မကန့်ညီဘူးလဲဝတ်တယ်မကန့်ညီပါဘဲနဲ့သူ့အလိုလိုပဲတော့ပြအနောက်ခေါ်ရမြေတဖြည်းဖြည်းတဖြည်းဝင်သွားတယ်လို့ပဲတဲ့ ဒီဓမ္မတတ္တိတို့ပဲခန္ဓာအစဉ်ဉာဏ်ရှင်ပြီးတော့ဒုက္ခသစ္စာမမေဃသစ္စာတို့မေဃသစ္စာမနိရောဓသစ္စာကိုညွှန်ကိုင်းပြီးလာတဲ့ဓမ္မပိုင်ရှင်များတို့တွေတဖြည်းဖြည်းတဖြည်းတတ္တိလေးတွေကဟောဒုက္ခချုပ်ယုတ်တဲ့နိဗ္ဗာန်ချမ်းသာကိုကြည်စုပြုသွားလိမ့်မယ်ဒုက္ခဝေဒနာလည်းမကန့်ညိဒုက္ခဝေဒနာပါလည်းမကန့်ညိဘယ်ကံအာဟုသူကိလေသာတွေဖြစ်စီတဲ့အာယုန်မကန့်ညိပါပဲနဲ့ဓမ္မတတ္တိတွေဆောင်ပြီးတော့ဖြစ်ဖြစ်ရှိကဖြစ်ဖြစ်နောက်ကမကင်နေကြိုက်ကြိုက်ပြီးသောတာပန်သဂရကနာကယန္တာဖြစ်ပြီးတော့ မေတ္တိဘုဒ္ဓိယဒုက္ခချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုမှာပေါ့လို့မြတ်စွာဘုရားမိန့်တော်မူခဲ့သောတရားတော်မြတ်ကိုယနေ့ယခုနာယူမတရသောကုသိုလ်စေရနာတရာဆွန်အားတို့ကြောင့်လက်ဥချီအိမိနာပုံညကာမိနာဘုရားမြတ်စွာစေနီယာတို့ဤဟောပေါ်ညွန်ပြသောတရားတော်မြတ်တို့ကိုနာယူခြင်းမတခြင်းသုံးသပ်ဆင်ခြင်ရသောကုသိုလ်စေနာတရာဆွန်အားတို့ကြောင့်ဧကန္တတဟိတစ်ဆက်တစ်ပါးသောမိတို့မှာမုံစိတ်ထွားလွန်မြောက်ကြကုန်လျက် ငိဗ္ဗာနံအိုဘေးငင်းရညာဘေးနာဘေးငင်းရသေဘေးငင်းရနိဗ္ဗာန်တို့ချမ်းသာတို့ချမ်းသာမြတ်ကို အေဟိတတိဆက်ရောက်နိုင်အောင်ကြိုးစားအားထုတ်နိုင်ကြစေကုန်ရာတတိသာဓုသာဓုသာဓုဝရေယခုတို့တရားဒီရင်ဝယ်ပိုက်ပြီးတော့ဆုတောင်းအမြတ်ပေးဝေကြမယ်ဤသို့ပြုရာမြတ်ဘုံညာကြောင့်အမတခေမံ ဤနိဗ္ဗာန်ကိုဧကံထုတ်ချောက်ရောက်စေသောယနေ့ယခု အာထုသမြပြုပြုသမြမြတ်ဘာဂကိုမိဘဆေယမျိုးသဟာနှင့် ကိုမာစောင့်ကြကိုဆောင်နှက်ကအရင်စ၍ရှိသမျှလုံးစုံဘုံ30တဲ့ဖြစ်ဖြစ်သမျှရှိရှိသမျှဝိနည်းရတို့ရကြပါစေ။ ပေငဝေသည်မြာတွေသာဓုခေါ်စေသောကုသိုလ်အမြတ်မြတ်အမြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဩသာအပ်သောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်အာဓု သာဓုသာဂတုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လော အရိယာသူတော်ကောင်းတို့ဩတအပ်သောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဂတုကုသိုလ်အမြတ်အမြတ် အမြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဘုသအပ်သောမေတ္တာနှင့်ကျွန်ုပ်တို့ အားထုတ်ရသောကိုယ်တော်မန္တမြတို့ကို ဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုအားလုံးကိုယ်စိတ်နဲ့ပဲကြမ်းမှချမ်းသာလို့ဆင်းရဲကင်းပြောက်ချမ်းသာခြင်းကိုမျက်မှောက်ပြုလွယ်နိုင်ကြပါစေ။ သူတော်ကောင်းတရားတို့ဖြင့်ပျော်မွေးနိုင်ကြပါစေ။